ဒီကနေ့သာသနာတော်နှစ်2564ခုကောဇာတကိ1382ခုနတ်တော်လာဇန်9ရက်2020ခုနှစ်12လပိုင်း19ရက်စနေနေ့ညချမ်းခါကာလစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမင်းဝရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာဓမ္မဒါနလူကျင်များနဲ့တကွ တိုင်းပေါ်ကနေတရားနာယူကြည်ညိုနေကြတယ်ဒါရမပေါင်းသူတော်ဟောင်းတို့ကို45မိနစ်လောက်တရားဒေသနာများဟောပါမယ်အဲ့တော့ဒီကနေ့ညဓမ္မဒါနကုသိုလ်ရှင်တွေကတော့မိဘများအားအမှုထား၍ကိုတန်ထီမတ်ရင်ွယ်ဦးမမမာဝင်းမခင်ရွှေဝင်းမပပဝင်း မထွန်းမြတ်တန်တာခိုင်ရန်ကုန်မြို့တဲ့တငယ်ချင်းတွေစုပြီးတော့ဓမ္မဒါနဓမ္မပူဇာကောင်းမှုပြုကြတာနော်အဲ့တော့ဒီကနေ့ညဘုံဘုံတို့ဘာတရားစကားကို ပြောဖို့စီစဉ်ထားလဲဆိုတော့အရှင်နေ့တွေကတရားရဲ့အဆက်နော်မပြီးသေးဘူးဟုတ်လားလူချမ်းသာအပိုင်း6ဖြစ်နော် လူချမ်းသာပိုင်းကြောင့်စာကဒနာစာကယရနာစာကဥစ္စာအကြောင်း ပြောကြရအောင်နော်မြတ်စွာဘုရားက လူလောကမှာတကယ်ချမ်းသာတဲ့လူဆိုတာပဂတိဥစ္စာပစ္စည်းတွေကို ပိုင်ဆိုင်မှုအနေများပေါ်မှာမူတည်တာမဟုတ်ဘူးစစ်မှန်တဲ့ချမ်းသာကိုပေးနိုင်တဲ့ မွန်မြတ်တဲ့စိတ်ရဲ့အည်အသွေးတွေလို့ဆိုရမယ်တတ္တာတိလဟိရိဥတ္တပတုဒ္ဒစာကပညာဒီသူတော်ကောင်းတွေမြတ်တို့တဲ့ဥစ္စာကြီးခုနှစ်ပါးကို ပိုင်ဆိုင်မှသာလျှင်တကယ်ချမ်းသာကြွယ်ဝတဲ့လူတစ်ယောက်လို့ဆိုရမယ်အဲ့ဒီလူရဲ့ချမ်းသာမှုကိုလည်းပဲဟောဒီနတ်နဲ့တကွာသော လူလောကကြီးမှာဘယ်လူဘယ်နတ်ကမှအနိုင်ယူလို့မရဘူးနှောက်ယှက်ဖြစ်စီလို့မရဘူး အာမခံချက်ရှိတဲ့ချမ်းသာမှုမျိုးကိုရကျင်တယ်ဆိုလို့ရှိရင်စေတနာမြတ်သုံးပါးနဲ့ကံကံရဲ့ကျိုးကိုယုံကြည်တဲ့တတရားကိုချင်းသီလကိုဖြူစင်အောင်စောင့်ထိန်နိုင်ခြင်းလို့ဆိုတဲ့သီလတရားမကောင်းမှုအကုသိုလ်တွေကိုပြုပြောရတွေးရမှာကိုရှက်တယ်ဆိုတဲ့ဟိတိတရားမကောင်းမှုအကုသိုလ်တွေပြုရပြောရတွေးရမှာကိုကြောက်တယ်ဆိုတဲ့ဥတ္တပတရားဒုက္ခငြိမ်းအောင်ချမ်းသာကြောင်းနိလန်းအစစ်ဖြစ်တဲ့ မြတ်စွာဘုရားရဲ့အတေသနာတွေကိုအများကြီးလေ့လာထားတယ်သင်ယူထားတယ်နှုတ်နဲ့ရွတ်အန္တရာယ်စေထားတယ်စိတ်နဲ့စသဆင်ခြင်ထားတယ်ဉာဏ်နဲ့ထိုးထွင်းပြီးတော့သိထားတယ်လို့ဆိုတဲ့သုတတရားယခုနေ့ညပြောမယ်စွန့်လွတ်ခြင်းလို့ဆိုတဲ့စာကတရားကိုဘဝကံတဲ့အကြောင်းကိုမှန်မှန်ကန်ကန်သိမြင်နားလည်ခြင်းလို့ဆိုတဲ့ပညာတရားဒီတရားခုနှစ်မျိုးကို ပိုင်ဆိုင်ထားမှသာလေတကယ်ချမ်းသာတဲ့လူတယောက်လို့ကောသလမင်းကြီးရဲ့ဥက္ကလို့အမည်ရတဲ့အမတ်ကြီးကမိဂါဒတတိရဲ့ချမ်းသာကြွယ်ဝမှုကိုတန်အတော်လာလျှောက်လို့မြတ်စွာဘုရားကအဲ့လိုလေးဟောပြတာအဲ့ဒီတရားဒေသနာလေးကိုအခြေခံပြီးတော့သူတော်ကောင်းဥစ္စာသူတော်ကောင်းတွေမျက်နှိုးတဲ့တန်ဖိုးထားတဲ့ဥစ္စာပစ္စည်းခုနှစ်မျိုးရဲ့အကြောင်းကိုပြောလာတာဒီကနေ့စာကနော်တောင်းညမြောက်ဟုတ်လား တော့ဒီစာကယရဏစာကဥစ္စာနဲ့ပတ်သက်ပြီးတော့လည်းပဲရင်နေ့တွေကပြောခဲ့တဲ့ဥစ္စာပစ္စည်းတွေလိုမေးခွန်းလေး၃ခုနဲ့ဘုံဘုံတို့နိုင်တယ်ဗျစာကရဲ့အကြောင်းကို နားလည်အောင်ကြိုးစားကြမယ်ပေါ့နော်နံပါတ်1စာကဆိုတာဗာလေနံပါတ်2စာကဆိုတာဘယ်လိုချမ်းသာမှုမျိုးကို ဖြစ်စေသလဲဘလောက်ထိကောင်းလို့သူ့ကိုမြတ်စွာဘုရားကဒဏဆိုတဲ့ဥစ္စာပစ္စည်းဆိုတဲ့နာမည်နဲ့တက်ပြီးတော့ဟောရသလဲနံပါတ်3 အဲ့ဒီစာရယရဏတွေတိုးပွားလာအောင်ဘယ်လိုရှာဖွေစုဆောင်းကြမလဲမိကုံးပင်ချက်တော့တောင်းကြအဲ့တော့နံပါတ်1စာကဆိုတာဗာလေစာကရဲ့အဓိပ္ပာယ်ကိုမြတ်စွာဘုရားကိုတော်တိုင်ဒီသုတ်တန်ရဲ့ရှင်နာမှာဟောထားတဲ့ဝိတဒနာသုတ်တန်ထဲမှာအတီအလင်းအဓိပ္ပာယ်ဖွင့်ထားတယ်ပေါ့စကလုံးတစ်လုံးချင်းစီရဲ့အဓိပ္ပာယ်ကိုမြတ်စွာဘုရားကိုတော်တိုင်ဖွင့်ဆိုတာတွေလည်းပဲအများကြီးရှိတယ် မှမြတ်စွာဘုရားဘယ်လိုဖွင့်ဆိုပြတာတော့ကြဘိခွေရိယတာဝကောဝိကတမလမစ္စေရဏစေတတအဂရဣဇဝတတိစာကဆိုတာဘာပြောတာတုံးဆိုရင်တဲ့ရိယတာဝကမြတ်စွာဘုရားရဲ့ဒီတာဝကတူတယောက်ဟာဝိကတမလမစ္စေရဏစေတတနှမျောဝင်တူမှုမစ္စရိယစိတ် ကင်းတဲ့အနေအထားမျိုးနဲ့အဂါရံအိမ်ကို အစ္ဆဝတ္တိလွှမ်းမိုးအုပ်ချုပ်ပြီးတော့နေတယ်။လူတိုင်းလူတိုင်းကိုယ်အိမ်လေးကိုနေကြတယ်နော်။အဲ့လိုနေတဲ့နေရာမှာဘလို့စိတ်နဲ့သူကနေတာတော့ဝိကတမလမစ္စေရိနာနှမျိုးဝင်တို့မှု မစ္စရိယကင်းတဲ့စိတ်နဲ့နေတာတဲ့။စာကရဲ့အဓိပ္ပာယ်ကိုဒါမြတ်စွာဘုရားဖွင့်တယ်နော်။မௌဒ္ဒစာကောတဲ့ လွတ်လွတ်စွန့်ကြဲတယ်ဘာမျောလင့်ချက်မှဘာညှိကပ်မှုမှမရှိဘဲနဲ့နော်သူလှူတာလေးသူစွန့်တာလေးလွတ်လွတ်ကျွတ်ကျွတ်လှူတာစွန့်ပယတပါနေတယ်ပေးမယ်ဆိုတဲ့စိတ်နဲ့လက်ကိုအမြဲတမ်းတန့်ရှင်းအောင်ဆေးထားတယ်နော်ပေးမှုကံမှာဝါသနာပါနော်ဟောတကရတော်တဲ့ဒီစွန့်မှုမှာစိတ်ကပျော်တယ်ရာစယောကောတဲ့ တောင်းရမ်းတဲ့ပုံကိုယ်တွေလိုအပ်တဲ့ပုံကိုယ်တွေနဲ့ရှင်တွဲပြီးတော့နေတယ်။တနည်းအားဖြင့်တောင်းရမ်းဖို့ထိုက်တန်တယ်။တောင်းရမ်းခံထိုက်တယ်။တောင်းရင်ရတာကြီးပဲဆိုတော့သူ့သွားတောင်းရင်တော့ရမှာပဲလို့အဲ့လိုပတ်ဝန်းကျင်ရဲ့ထင်မှတ်ခြင်းကိုခံရတဲ့လူပေါ့နော်။ဒါနတန်ဝိပါကတော့တဲ့နော်ပေးကမ်းရတာဝေဖန်ရတာကိုပြောတယ်တဲ့။ဒီနာပေးကမ်းတယ်ဆိုတာတော့နားတယ်ဝေဖန်ပိုင်းခြားတယ်ဆိုတာကတော့ နော်ဗာလေးရလာတယ်ဘဇုဘဇုကိုဘလောက်ပေးမယ်ဘဇုဘဇုကတော့ဘလောက်ရလိုက်တယ်လို့ဝေဗန္တိကပြုတယ်လို့လူတွေပြောရတာရှိဟုတ်လားအဲ့တော့ဆိုလိုတာကစာကဆိုတာဗာလေနှမျောဝန်တုမှုမစ္စရိယကင်းတဲ့စိတ်နဲ့နော်လွတ်လွတ်စွန့်ကြဲပြီးတော့ဆေးကြောထားတဲ့လက်ရှိတဲ့စွန့်လွတ်မှုမှာမွေလျော်တဲ့တောင်းရမ်းခြင်းကထိုက်တန်တဲ့နော်ဒါနတန်ဝိပါကလို့ဆိုတဲ့လှူဒန်းခြင်းဝေဖန်ခြင်းမှာပျော်မွေ့တဲ့စိတ်နဲ့ဂါရံအစ္ဆဝတ္တိသူ့အိမ်မှာနေနေတယ် မသေးခင်လေးမှာနေနေတယ်ဘလို့စိတ်နဲ့နေတော့နှမျိုးမှုမရှိတဲ့စိတ်နဲ့နေတာအဲ့ဒါကိုစာကားလို့ခေါ်တယ်တဲ့ပြောတာတွေတော့ကောင်းတယ်နော်ဒါအသေးစိတ်လေးဘုံဘုံပြောပြတယ်ဟုတ်လားဘလို့စိတ်နဲ့နေတာတော့မစ္စရိယကင်းတဲ့စိတ်နဲ့နေတာမစ္စရိယဆိုတာဘာလဲနှမျိုးဝန်တိုးတာနှမျိုးဝန်တိုးမှု၅မျိုးရှိတယ်လို့အကျဉ်းပြင်းမှတ်သားဖို့ကြတယ်ဟုတ်လားဒါကတော့ယဟန်တွေကိုအဓိကရည်ရွယ်ပြီးတော့နောက်ရှုမြင်ထားတဲ့မစ္စရိယမျိုးလို့ဆိုရမယ်ပေါ့ အဝါတမစ္စရိယကိုယ့်ရဲ့ကိုကြောင့်ကိုကံကိုနေရာပေါ်မှာဝင်တိုးတယ်သူများမလာစေခြင်းဘူးဟုတ်လားကုလမစ္စရိယကိုတရားတော်မတွေကိုတော့သူများနဲ့ဆက်မသွားစေခြင်းဘူးဝင်တိုးတာလာဘမစ္စရိယလာဘကိုပဲရခြင်းတယ်သူများမရစေခြင်းဘူးဝင်တိုးတယ်နော်ယတတယ်အဝဏ္ဏမစ္စရိယတယ်နော်ဂုံတရင်ကောင်းတွေကြောကြားမှုတွေကိုပဲရခြင်းတယ်သူများမရစေခြင်းဘူးနောက်ဓမ္မမစ္စရိယတယ်ပရိယတ္တိဓမ္မပါတော်မှာ ချမ်းသာကြောင်းတရားတွေကိုတော့မှတစ်ခါတလေဝန်တိုးတာမျိုးရှိကိုပဲသိတယ်သူများမသိစီဘူးဟုတ်လားအမေစရိယနဲ့ပတ်သက်ပြီးတော့ခေါင်းထဲပေါ်တာလေးပြောတာအဲ့တော့စာပတ်ဆိုတာဘာလဲအဲ့ဒါလိုဝန်တိုးမှုမစ္စရိယအညစ်အကြေးကင်းတဲ့စိတ်နဲ့နေနေတာဟုတ်လားအဲ့ဒါလေးကိုမြတ်စွာဘုရားမௌဒ္ဒစာကလွတ်လွတ်ဆွကြဲတယ်ပယတပါဏိသိကြောတဲ့လက်ရှိတဲ့ဝတ္တကရတော်စွန့်လွတ်မှုမှာမွေလျော်တဲ့ရာစာယောဂောတောင်းရမ်းခြင်းကထိုက်တန်တယ် ဒါနတံဝိပါကတော်ပေးကမ်းခြင်းဝေဖန်ခြင်းမှာပျော်တယ်တဲ့အဲ့ဒီလိုစိတ်နဲ့နေတာအဲ့ဒါပါခေါ်တော့စာကတဲ့အဲ့တော့အလွယ်နားလဲခြင်းတဲ့ဆိုရင်တော့စာကဆိုတာပေးကမ်းစွန်ကျဲလှူဒန်းခြင်းဒါနအောင်မှုကိုရည်ရွယ်တာပါပဲဟုတ်လားအဲ့တော့စာကရဲ့အတိဘယ်ကိုဘုံဘုံတို့အထိုက်လျောက်လဲနားလဲကြပြီးသားဖြစ်တဲ့အတွက်ကြောင့်မြတ်စွာဘုရားဖွင့်ပြတဲ့အတိုင်းတောင်းတယ်ပဲပြီးမယ်ပေါ့နော်အဲ့လိုဆိုဆက်ပြီးတော့ဘုံဘုံတို့ဘာကိုအခြေတုံးပြောခြင်းလဲ အဲ့ဒီစာကကိုဘလောက်ထိကောင်းလို့မြတ်စွာဘုရားတန်ဖိုးထားပြီးတော့ဥစ္စာပစ္စည်းခုနှစ်မျိုးထဲမှာထွက်သိမ်းပြီးတော့ဟောရတယ်လေစာကကတတ္တဝါတွေကိုဘလို့ချမ်းသာစေတာလေအဲ့ဒီအပိုင်းလေးကိုနည်းနည်းလေးဦးစားပေးပြီးတော့ပြောရအောင်နော်စာကကဘလောက်ထိချမ်းသာစေတယ်လဲဆိုတာကိုဘုံဘုံတို့သိရင်သိသလားအဲ့ဒီစာကကိုတန်ဖိုးထားပြီးတော့အဲ့ဒီစာကဥစ္စာကိုရှာဖွေကြမယ်စာကစာကဥစ္စာနဲ့ပြည်စုံတဲ့ကျွဲဝတဲ့ပုံကိုတယောက်ဖြစ်အောင် ကြိုးပမ်းကြမယ်ပေါ့ဒီလိုစိတ်တွေထက်သန်ဖို့အတွက်နော်စာကဘလို့ချမ်းသာစေတယ်လဲဘလောက်ထိကောင်းလဲဆိုတာလေးကိုဦးစားပေးပြီးတော့ပြောရမယ်ဟုတ်လားဒီဒါနဒီစာကနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုတော့ပထမဆုံးရောက်လာတဲ့ဘုံဘုံကောင်းတဲ့ကိုပထမဆုံးရောက်လာတဲ့ဒေသနာလေးကလူတိုင်းလဲကြားဘူးတယ်ဒါပေမဲ့ဒါနနဲ့ပတ်သက်ရင်တော့ तू ဟာမပြည့်တဲ့ဒေသနာလေးတစ်ခုပေါ့နော် တတ္တဝါတွေဟာငါလောက်တာဒါနရဲ့အကျိုးကျေးဇူးကိုသိကြမယ်ဆိုလို့ရှိရင်မပေးဘဲနဲ့စားကြမှာမဟုတ်ဘူးသူတို့ရဲ့စိတ်နှလုံးကိုနှမျောဝင်တို့ခြင်းဆိုတဲ့မစ္စရိယတရားအညစ်အကြေးလည်းပဲကင်းကပ်မှာမဟုတ်ဘူးယခုတော့ငါသိတယ်လို့တတ္တဝါတွေဟာဒါနရဲ့ကောင်းကျိုးချမ်းသာတွေကိုမသိကြတဲ့အတွက်ကြောင့်မပေးဘဲနဲ့လည်းစားနိုင်ကြတယ်စိတ်နှလုံးမှာနှမျောဝင်တို့မှုဆိုတဲ့မစ္စရိယအညစ်အကြေးတန်းလန်းနဲ့လည်းနေနေကြတယ်လို့အဲ့လိုမြတ်စွာဘုရားဟောတာကြားဘူးမဟုတ်လား ငါတိသလောက်သာတတ္တဝါတွေဒါနရဲ့အကျိုးစားရဲ့အကျိုးကိုတိမယ်ဆိုရင် မပေးဘဲနဲ့စားမှာမဟုတ်ဘူးစိတ်နှလုံးမှာနှမျိုးဝင်တုံမှုရှိတဲ့မစ္စရိယတရားတွေလည်းရှိမှာမဟုတ်ဘူးအဲ့လောက်ထိမြတ်စွာဘုရားပြောတာအဲ့တော့ဆိုလိုတာကဒါနရဲ့အကျိုးကိုဘုရားမသာလင်အကုန်သိနိုင်တယ်ဘုနောမန်ပုထုသင်တတော်ရီမသိနိုင်ဘူးပေါ့နော်ဒါမှဒါနကဘလို့ကောင်းစေတာတုံးစာကဘလို့ချမ်းသာစေတာတုံးဆိုတာကိုဘုံဘုံတို့ဟို အလွန်နဲတဲ့အတိုင်းအတာလောက်ပဲသိတယ်ပေါ့နော်။ဒါကြောင့်မြတ်စွာဘုရားရဲ့ဉာဏ်တော်ကိုအမိပြုပြီးတော့မြတ်စွာဘုရားဟောခဲ့တဲ့ဒေသနာတွေထဲကပဲထုတ်နှုတ်ပြီးတော့နော်အချိန်ကိုလည်းကြည့်ပြီးတော့ဒီစာကဘလောက်တန်ဖိုးရှိတုံဘလောက်ကောင်းတုံဆိုတာလေးကိုပြောကြည့်ရအောင်။ဟုတ်လား။တော့စာကဘလို့ချမ်းသာစေတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့လည်းပဲပြောနေကြအတိုင်းပြစ္ဆုတ်ပံမှာလည်းချမ်းသာသေးတယ်တန်တရားမှာလည်းချမ်းသာသေးတယ်နိဗ္ဗာန်ချမ်းသာလို့ဆိုတဲ့လွတ်မြောက်မှုချမ်းသာကိုလည်းရရှိစေတယ်လို့ ဘုံဘုံတို့ဟောဘယ်လိုပြောမလို့ပြောတာလေးကိုစီမံကိန်းလေးချထားတာလေအဲ့ဒီတိုင်းလေးပြောကြည့်ရအောင်ဟုတ်လားပြစ္ဆုတ်ပံမှာလည်းချမ်းသာစေတယ်ဒီဘဝမသေးခင်မှာကိုပဲဒိဋ္ဌဓမ္မဝေဒနိယကံတရားအနေနဲ့အကျိုးပေးနိုင်တယ်ဘဝရဲ့ပုံမှာမမုံမှုမကင်းသေးလို့ဘဝတန်တရားခီလန်းကိုရှောက်လန်းကြအောင်မေဘုံဘုံတို့တရားဓမ္မတို့တွေအတွက်လည်းပဲတန်တရားခီးကိုလည်းပဲတကယ်ကိုပဲချမ်းသာမှုနဲ့ နော်အစဉ်ပြေသေးမှုအကျိုးရှိသေးမှုတွေနဲ့နော်ချမ်းသာမှုကိုလည်းပေးနိုင်မယ်ပေါ့နောက်ဆုံးဒီတန်တရားဝိဒုက္ခကလွတ်မြောက်ရဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုဖို့အတွက်လည်းပဲအများကြီးအကျိုးကျေးဇူးပြုမယ်ပေါ့သုံးချက်ပြောရအောင်အဲ့တော့ပြစ္ဆုတ်ပံချမ်းသာကိုဘလို့ဖြစ်စေလဲနော်ဒီချက်နဲ့ပတ်သက်ပြီးတော့နော်စိတ်ဝင်စားမယ်ဆိုရင်စိတ်ဝင်စားတဲ့အကောင်းတယ်ဒါနအခုမသေးခင်မှာကိုပဲဘလို့အကျိုးကျေးဇူးတွေကိုရစေနိုင်တယ်လေနော်ဒီမိကုံးကိုမြတ်စွာဘုရားလက်ထက်က နော်တိဟတေနာပတိဆိုတဲ့တိဟစစ်သူကြီးကမြတ်စွာဘုရားကိုမေးဘူးတယ်နော်ဒါနဟာကောင်းတယ်လို့နော်ဘာသာတရားတိုင်းကသင်ကြားကြတာပဲလေပြောကြတာပဲဘလို့ကောင်းတာတော့နောက်ဘဝကျမှကောင်းပါလားဒီဘဝတွင်ဒါနကဘလို့ချမ်းသာမှုတွေကိုဖြစ်စေတာဒါနရဲ့အကျိုးကျေးဇူးကိုဒီဘဝတွင်သိတာထင်ရှားအောင်ဘလို့ပြောနိုင်လဲဒါကိုသူကစိတ်ဝင်စားတာဒါကြောင့်မြတ်စွာဘုရားကိုမေးတယ်မြတ်စွာဘုရားတဲ့ဒါဒီဒါနကောင်းမှုပြုမယ်ဆိုလို့ရှိရင် ဒီမသေးခင်ပြက်ခဘဝမှာကိုပဲချမ်းသာမှုကိုဘလို့ရစေနိုင်တယ်လို့ဘလို့အကျိုးရှိတော့အဲ့ဒါကိုပြောပြလို့ဖြစ်နိုင်မလားအဲ့ဒါမြတ်စွာဘုရားဖြစ်နိုင်နေတဲ့နော်ပြစ္ဆုတ်ပံမှာဒါနဟာဘလို့ကောင်းကျိုးကိုဖြစ်ထွန်းစေတယ်ဆိုတာကိုပြောလို့ရတယ်တဲ့အဲ့ဒါပြစ္ဆုတ်ပံအကျိုး၄မျိုးတန်တဲ့အကျိုး၁မျိုးမြတ်စွာဘုရားပေါင်းပြီးတော့၅မျိုးဟောတယ်အချုပ်ကလေးတွေပဲသွားကြမယ်နော်အဲ့ဒါလေးကိုဘုန်းဘုန်းတို့ တပြေကန်ဆရာဘုရားကြီးဟာဆောင်ပုဒ်ကလေးစီထားတာရှိတယ်။အများချစ်သူမြတ်တို့ချင်းကောင်းတဲ့ကြွယ်ပွဲလေဝင်ရဲ့ခန္ဓာစေတော်ရောက်မြဲထံဤငါးတန်ရရန်လှူကြိုးတွေတဲ့လှူခြင်းရဲ့အကျိုးကျေးဇူးရရှိနိုင်တဲ့အကျိုးဘယ်နှမျိုးတော့၅မျိုးနဲ့ပြစ္ဆုတ်ပံအကျိုးကျေးဇူး၄မျိုးတန်တရားအကျိုးကျေးဇူး၁မျိုးဟုတ်လားပြစ္ဆုတ်ပံအကျိုးကျေးဇူး၄မျိုးကဘာလဲဆိုတော့အများချစ် စွန့်လွတ်တဲ့စိတ်ရှိတဲ့ပုဂ္ဂိုလ်နှမျောဝန်တူမှုကင်းတဲ့ပုဂ္ဂိုလ်အပေကန်းဆွန်ရဲ့ခြင်းမှာမွေးလျော်တဲ့ပုဂ္ဂိုလ်တွေကိုပတ်ဝန်းကျင်အတိုင်းပိုင်းကမျက်နှိုးကြတယ်တန်ဖိုးထားကြတယ်ချစ်ကြတယ်ခင်ကြတယ်ဒါဘလို့မှညင်းလို့မရဘူးเนาะဒီအကျိုးကျေးဇူးဟုတ်လားစန့်ကျင်ဘက်အနေနဲ့နှမျောမယ်ဆိုရင်တော့ပါလာမလို့ယွန်ရှာတယ်ဆက်စုပ်တယ်မုံတီးတယ်ဟုတ်လားဒါကြောင့်နှမျောဝန်တူမှုဆိုတာလူမုံစေးပဲပေးကန်းစွန်ကျဲမှုဆိုတာလူချစ်စေးပဲဆိုတာကတော့ အလုံးမထင်ရှားဘူးလားအဲ့ဒီထင်ရှားတာကိုမြတ်စွာဘုရားအရင်ပြောတာနော်အများချစ်အပ်တယ်ပြီးတော့ဗါလဲတော့သူမြတ်တို့ချင်းတယ်နော်ဒါနရှင်ကိုသူတော်ကောင်းတွေကချင်းကပ်ကြတယ်တဲ့နော်တကယ်တော်ကောင်းတရားကိုသိအောင်ဇောက်ချပြီးတော့လုပ်မယ်ဆိုလို့ရှိရင်အဲ့ဒီပုံကိုယ်တွေရဲ့စာဝတ်နေရေးကိုနော်သူများပေါ်မှာအမိပြုပြီးတော့နေကြရတယ်ဟုတ်လားစဉ်းစားကြည့်နော် သူတော်တရားကိုတကယ်ထိရအောင်လုပ်မယ်ဟေးဆိုလို့ရှိရင်ကိုယ့်ရဲ့စာဝတ်နေရေးကိုပါလေသူများပေါ်မှာမိခိုရတယ်ပေါ့နော်အဲ့တော့ပြီးတဲ့ကံလူတွေတန်းတယ်ဆိုလို့ရှိရင်သူများပေါ်မှာမိခိုးပြီးတော့အသက်ရှင်တန်တဲ့အဲ့ဒီသူတော်ဆိုတဲ့ပုံကိုယ်တွေဟာမပေးတဲ့လူတဲ့စာလို့ရှိရင်ပေးတဲ့လူနာကိုပို့ပြီးတော့ဘာလုပ်မလို့ချင်းကပ်မှာပဲအာဟိုတဘာဝလဲကြာတယ်လို့ဆိုရမှာပေါ့နော်ဟုတ်လားအဲ့လိုသူတော်ကောင်းတွေချင်းကပ်ပြီးသူတော်ကောင်းတွေနဲ့ရင်းနှီးခွင့်ရပြီ ဆိုကြပါစို့ကိုကအလှူဒန်းဝါသနာပါတယ်ဆိုရင်သိကြတဲ့သူတော်ကောင်းတဲ့တော့အဲ့ဒါယဉ်ကျေးခွင့်ရမှာပဲဟုတ်လားအဲ့ဒါလိုယဉ်ကျေးခွင့်ရမယ်ဆိုလို့ရှိရင်ဟိုသူတော်ကောင်းတဲ့ယဉ်ကျေးယုံမျှနဲ့အကျိုးရှိနေတာတော့မဟုတ်သေးဘူးပေါ့နော်ဟင်းဟိုထဲမှာမှီတဲ့ရောင်းမဟင်းရဲ့ရတာကိုမသိနိုင်ဘူးလေဟင်းနေနဲ့တော့အတူတူနေနေတာပဲဒါပေမဲ့ဟင်းရဲ့ရတာကို तू သိလားမသိဘူးအဲ့လိုပဲသူတော်ကောင်းနဲ့တူပေါင်းနေတဲ့ပုဂ္ဂိုလ်ကဉာဏ်ပညာမရှိဘူးအခြေခံမရှိဘူးဆိုလို့ရှိရင်လည်းပဲသူတော်ကောင်းနဲ့ပေါင်းရခြင်းရဲ့နော် အနှစ်သာရကိုပြည့်ပြည့်ဝဝကြီးရနိုင်မှာမဟုတ်ဆင်ပြေလားဟမ်ပြေတယ်ဟမ်အတန်ထင့်နေလို့ရုပ်ကတော့ဒီတိုင်းဖြစ်နေလား ဒီတိုင်းပဲရပြီလားအဲ့တော့သူတော်ကောင်းတွေကကိုယ့်ကိုချင့်ကပ်တယ်ဆိုလို့ရှိရင်ဟောတန်ဖိုးဖြစ်လို့မရတဲ့အကျိုးကျေးဇူးအနေနဲ့ကဘာတွေရရှိနိုင်တော့နော်သူတော်ကောင်းတရားနဲ့ယဉ်ဤခွင့်ရမယ်ပေါ့နော်သူတော်ကောင်းတရားနဲ့ယဉ်ဤခွင့်ရရင်သူတော်ကောင်းတရားသိဖို့အတွက် လမ်းကပွင့်သွားဟုတ်လားကိုယ့်ရဲ့အတွေ့အကြုံအမြင်တွေမှန်သွားပြီးတော့နောက်ဆုံးသူတော်ကောင်းတရားကိုသိတဲ့အဆင့်ထိတောင်ရောက်သွားနိုင်တယ်ဟုတ်လားဒါကြောင့်သူမြတ်တို့ချင်းဆိုတဲ့ဒီဒုတိယအကျိုးကျေးဇူးကလည်းပဲဟိုမမြုံမနိုင်တော့အောင်သူကအနာဂတ်အကျိုးဆက်တွေနဲ့ဆက်သွယ်နေတယ်ပေါ့နော်အများချစ်အပ်သူမြတ်တို့ချင်းပြီးတော့ပါတယ်တော့ကောင်းတဲ့ရင်ကြွေတဲ့တရင်ကောင်းထွက်တယ်တဲ့နော်ရေရောတဲ့ပုဂ္ဂိုလ်ကတရင်ကောင်းထွက်တယ် ဒါကိုကလိုက်ပြီးတော့ကြီးညာနေစရာကိုမလိုပါဘူးအများရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်တယ်နော်တနာကျင်နာမှုနော်မေတ္တာတရားဒါတွေအခြေခံရှိလို့လည်းပဲပေးနိုင်တာလှူနိုင်တာပေါ့ဟုတ်လားဒါကြောင့်မလို့သတင်းကောင်းတွေဟာနော်လောကမှာပြန့်နေပေါ့သူ့ရဲ့သတင်းကောင်းအများချစ်ရသူမြတ်တို့ချင်းကောင်းသတင်းကြွယ်ပြီးတော့ဗါတယ်တော့ပွဲလေဝင်ရေးတဲ့နော်ပိဋကကြားမှာရဲရင်းတဲ့မျက်နှာရှိတယ် လောကရဲ့ပုံမှာဒီဘေကင်းဖြင့်ချီးမြှောက်ထားတယ်ပေါ့နော်။သူသင်္ခါတရား၄ပါးထဲမှာလည်းပဲဒီဒါနပထမဆုံးအနေနဲ့မပါဘူးလား။ပါတယ်။ကောင်းရဲ့လားအတန်ကောင်းသွားပြီလား။ကောင်းသွားပြီနော်။အဲ့တော့အဲ့လိုမျိုးလောကရဲ့ပုံမှာချီးမြှောက်ပြီဆိုရင်လောကကလည်းပြန်ပြီးတော့မလုပ်မှာတော့တန်ဖိုးထားမှာပဲ။ဟုတ်လား။ဒါကြောင့်မို့လို့အများကြီးရသူမြတ်တို့ချင်းကောင်းတဲ့ရင်ကျွယ်ပွဲလေဝင်ရဲ့။ လောက်ကတဲ့ဝင်ပြီးဟေးလူစုလူတွေသွားပြီးဟေးဆိုရင်နော်ဒါနာကောင်းမှုမှာမွေးလျော်တဲ့ပုဂ္ဂိုလ်ဟာရဲဝံ့တဲ့သဘောရှိတယ်ပေါ့နော်ဒါကဒါနာကောင်းမှုရဲ့စာကတရားရဲ့ဒီပစ္စခတ်ဘဝမှာတင်ကိုပဲနော်လက်တွေ့သိနိုင်တဲ့မြင်နိုင်တဲ့အကျိုးကျေးဇူး၄မျိုးဒါလေးတွေကိုရထားရင်ကောင်းတယ်ဟုတ်လားအများချစ်အသူမြတ်တို့ချင်းကောင်းတဲ့ရင်ကျွယ်ပွဲလေဝင်ရဲ့ခန္ဓာဆဲတော်ရောင်မြင်းနဲ့ထံဟောဟောတေချင်းကြလို့တေးရပြီဆိုလို့ရှိရင်ကောင်းတဲ့ဘုံဘဝပုံဌာနအပြည်လောကဟော ရောက်ရနိုင်နေလို့အဲ့လိုမြတ်စွာဘုရားတိဟတေနာပတိကိုဟောတာဟောတော့ဒီတခါကြီးပြန်ပြောတဲ့စကားလေးလဲသဘောကျတယ်ဘုံဘုံကမြတ်စွာဘုရားတဲ့ဒီဒါနရဲ့အကျိုးကျေးဇူးမျိုးထဲမှာခြေလေးမျိုးကတော့လက်တွေ့ကို မြင်နိုင်လို့ကိုပဲတပည့်တော်ယုံကြည်ပါအေးတဲ့လက်တွေ့သိရတယ်ပေါ့နော်သိပြီးရင်နတ်ပြည်ရောက်မယ်ဆိုတဲ့အကျိုးကတော့တပည့်တော်မသိရဘူးတဲ့ဒါပေမဲ့တပည့်တော်မသိရပေမဲ့လို့လည်းပဲမြတ်စွာဘုရားရဲ့တပ္ပယုတဉာဏ်ကိုယုံကြည်သောအဖြစ်အဲ့ဒါကိုလည်းတပည့်တော်ယုံပါတယ်တဲ့ ဘလောက်ကောင်းတော့ဒီစကားလေးอ่ะဟုတ်လားနော်ဒါနာကောင်းမှုဟာသိလို့ရှိရင်ဒီလူကိုနိုင်ကြည့်ပို့နိုင်တဲ့အစွမ်းရှိတယ်ဆိုတာဘုန်းဘုန်းတို့တကယ်တမ်းလက်တွေ့ကိုယ့်ရဲ့ဉာဏ်နဲ့သိလို့သိနိုင်သလားမသိနိုင်ပါဘူးဟုတ်လားသို့တော်လည်းပဲဘုန်းဘုန်းတို့စိတ်ထဲမှာယုံကြည်မှုရှိတယ်ဘာဖြစ်လို့တော့မြတ်စွာဘုရားကိုယုံလို့ပေါ့ဟုတ်ရဲ့လားအင်းဒါတေဟာပြောတဲ့စကားအလွန်မှနော်တဘာဝကြတယ်ပေါ့နော်ဒါပြစ္ဆုတ်ပံအကျိုးနဲ့ပတ်သက်ပြီးတော့ဒါနော်ကြာဘူးနာဝရှိနေတဲ့ဒေသနာလေးတစ်ပုဒ်ကိုပြောပြတယ်နောက်ထပ်တစ်ခုပြောချင်တာလေးတစ်ခုက ဟိုအံ့ဩစရာကောင်းအောင်လောက်လည်းပဲဒါနစေတနာကဒီစွန့်လွတ်မှုရဲ့အာကြီးတယ်ဆိုတာလေးကိုစဉ်းစားမိသိခြင်းဟောဆိုရပါစို့ဘုန်းဘုန်းတို့ဝေတန်တရားဇတ်တော်ကိုကြည့်မယ်ဆိုလို့ရှိရင်ပြင်ပကအရာတွေကိုပေးရတာအားမရလိုက်တာငါရဲ့နှလုံးသားကိုလာတောင်းမယ်ဆိုရင်တောင်းကနှလုံးသားကိုဖောက်ထုတ်ပြီးတော့ပေးခြင်းတယ်ငါကောင်းကိုလာတောင်းမယ်ဆိုရင်တော့ဖြက်ပြီးတော့တောင်းပေးခြင်းတယ်ကင်ဒါတွေကိုမရခြင်းမူမင်းငါအိမ်မှာကျွန်ခံရမယ်လိုက်ခဲ့ဆိုရင်လည်းငါ လိုက်သွားမှာပဲဘဝကိုတောင်လှူပြည့်မယ်လို့ तू ကစဉ်းစားတာနော်အလွန်အံ့ဩစရာကောင်းတဲ့အတွေ့ပေါ့ယုံနိုင်စရာမရှိဘူးဟုတ်လားယုံနိုင်စရာမရှိလောက်အောင်မြင့်မြတ်တဲ့အတွေးကိုတွေးတဲ့အခါကျတော့ယုံနိုင်စရာမရှိတဲ့ဖြစ်ရတွေကလည်းဖြစ်လာတာပဲအဲ့ဒီလိုလဲတွေးလိုက်ရောဒီကဘာပြည်ကြီးဟာအိုရင်းဆက်လို့နော်တတ်တတ်ခါအောင်လဲသွားတယ်လှုပ်သွားတယ်ဒါဘာရဲ့စွမ်းအားလဲလို့မေးလို့ရှိရင်စွန့်လွတ်မယ်လို့စိတ်ကူးလိုက်ခြင်းရဲ့စွမ်းအားပေါ့ သူဘလောက်ထိစွန့်ကျင်နေတာတော့ဘလောက်ထိလှူခြင်းနေတာတော့သူအလှူခံကိုပဲသူကမျောနေတာတဲ့ဝေတန်တရားဟုတ်လားဒါဒီမှာပြောနေတာကတော့အကြောင်းအရာတစ်ခုဘုန်းတော်မြတ်စွာဘုရားလက်ကသန္တပိဇောဒမင်းကြီးဟာဩကိစ္ဆာယနာလူအမှုပြုတဲ့နော်လူလင်9ယောက်နောက်ကထည့်ပြီးတော့မြတ်စွာဘုရားကိုသွားပြီးတော့ပင့်ခိုင်းတယ်သူ့နိုင်ငံကိုကြွဖို့ ဟိုရောက်တဲ့အခါကျတော့အဲ့ဒီကိစ္စယနာအမှုပြုတဲ့လူလင်တွေမြတ်စွာဘုရားဟောတဲ့တရားကိုနာပြီးတော့တရားသူတွေရနောက်ဆုံးယဟန်ပြုယဟန္တာတွေဖြစ်သွားတယ်။ရှင်ကိစ္စယနာကယဟန္တာဖြစ်ပြီးတော့မှမြတ်စွာဘုရားကိုသူကဘင်းကြီးကသူ့ကိုပင့်ခိုင်းလိုက်တဲ့အကြောင်းရှောက်တယ်။ရှောက်တဲ့အခါကျတော့မြတ်စွာဘုရားမင်းသွားလို့ရှိရင်လည်းပဲကြည်ညိုမှာပဲ။ဒါကြောင့်မို့လို့ချစ်သားပဲသွားလိုက်မြတ်စွာဘုရားမကြွအောင်။အဲ့ဒါနဲ့ကိစ္စယနာယဟန္တာဖြစ်ပြီးမှ နောက်ကခုနှစ်ပါးကလည်းယဟန္တာပြန်ပြီးတော့တိုင်းပြည်ကိုပြန်ကြွလာအဲ့လိုပြန်ကြွတဲ့အခါကျတော့ဩတနေ့မှာနေစွန်းစားကနေပေါ့နော်အရွာတရွာဝင်ပြီးတော့ဆွန်းခံတယ်နော်ချီရင်ပဲသွားရတာဩအဲ့တော့အဲ့ဒီရွာမှာလည်းပဲတထေးနှစ်ဦးရှိတယ်တဲ့ဒါပေမဲ့တထေးတူကတော့သူကစီဝါပြက်လို့တထေးဆိုတာနာမည်ပဲကြံတော့တယ်တကယ်တမ်းကဘာမှမရှိတော့အဲ့ဒီတထေးနှစ်ဦးမှာလည်းတထေးသမီးနှစ်ယောက် အဲ့ဒီဆင်းရဲသွားတဲ့နော်မွဲရဲသွားတဲ့နော်တတိသမီးကသူကရုပ်ကလှတယ်အထူးသဖြင့်သူ့ရဲ့ဆပင်ကတော်တော်ကောင်းနေတယ်နော်ဆပင်ကြောင့်ပူပြီးတော့သူကတင့်တယ်တယ်ပေါ့ဟိုဘက်ကပတ်စံရှိတဲ့တတိသမီးကအဲ့ဒီဆပင်ကိုရားကျင်လွန်းလို့သူကဆပင်နည်းနည်းညံ့တယ်ဆပင်ကိုရားကျင်လွန်းလို့ဝယ်တာဒီကပတ်စံမရှိမှလို့မရောဘူးသူ့ဆပင်ကိုသူတော်တော်မြတ်နိုးတယ်ပေါ့နော်မိကလေးတို့ဘုံပါဆက်တော့ဘုံဆိုဟုတ်လား တော့စမင်ကိုမြတ်လို့တော့မရဘူးတရားပေးတယ်မရဘူးနောက်တထောင်ထိတောင်တက်ပေးတယ်တဲ့အဲ့ဒါ तू မရဘူးအဲ့ဒီရွာကိုခုနကရဟန္တာမထေမြတ်ရှစ်ပါးကြွတော့တဲ့အခါကျတော့အဲ့ဒီစမင်ကောင်းတဲ့တတိသမီးကတွေ့တယ်ဟဲ့မုံကလည်းတဲ့တော့မယ်ပေါ့နော် အရှင်မြတ်တွေဆုံးလည်းမရသေးဘူးအဲ့တော့မဖြစ်ဘူးငါမြန်မြန်ချက်ပြုတ်ပြီးတော့လှူကျင်တယ်ဆိုတော့အိမ်ပင့်တယ်ဒါမဲ့ပတ်စံမရှိဘူးအအလောတကောစဉ်းစားရတယ်ဒါဘယ်ရရနိုင်မလို့ပေါ့ပတ်စံ အဲ့ဒါနဲ့တစ်ချိန်လုံးကသူ့စီကနေစပင်ဝယ်ဘူးတာကိုသူကအမှတ်ရတယ်တထောင်တောင်ပေးထားတာပေါ့အဲ့ဒါနဲ့အထင်းတော်ကိုခေါ်ပြီးတော့အဲ့ဒီသူစပင်ကိုအကုန်ဖြတ်ခိုင်းတယ်ဖြတ်ခိုင်းတဲ့အခါကျတော့ဟောကာယကရှင်ကဘာမှမဖြစ်ဘူးဖြတ်ပေးတဲ့လူကနှမျိုးလုံးလောက်တောင်ငိုတယ်လို့ဆိုတယ်ဟုတ်လားအဲ့ဒါနဲ့စပင်ကိုသွားပြီးတော့ရောင်းတဲ့အခါကျတော့ဟိုကလည်းပဲအရေးကြီးလို့လာရောင်းတယ်ဆိုတာသိတော့နှိမ်နေတဲ့တထောင်ပေးတဲ့ပေးခဲ့တဲ့စပင်ကိုရှစ်ကြက်ပဲပေးတယ်ရတဲ့သေးနဲ့ယူခဲ့ဆိုတော့သူကလည်းရတဲ့သေးနဲ့ယူလာတာပေါ့ရှစ်ကြက်ပေါ့ သမထေမြတ်ကလည်း၈ပါးကင်တပါးတစ်ချက်တန်ဆွမ်းဆိုပြီးတော့အမြန်ချက်ပြီးတော့လှူရတာပေါ့နော်တော့ဆွန့်ကပ်မယ်ဆွန့်ကပ်မယ်ဆိုတဲ့အခါကျတော့ခေါင်းက7ရမရှိတဲ့အခါတော့ရှက်တဲ့အတွက်ကြောင့် तू ကအင်းနဲ့ကမထွက်ဘူးတတိသမီးကဒါပေမဲ့မထေမြတ်ကယဟန္တာဆိုတော့သိတယ်နော်လုံနိုင်ခဲ့တဲ့အလုပ်ကိုလုပ်တာ ကိုအလွန်မြန်နိုးတဲ့အရာကိုစွန့်တယ်စိတ်ကတကယ်ကြည်ညိုမှုဖြစ်လာပြီနော်အကျိုးဆောင်လုပ်မှုတွေတကယ်ထက်သန်လာပြီဆိုရင်လူတွေဟာတွေ့တာတဲ့စိတ်တွေကိုဖျက်တောက်နိုင်တဲ့သဘောရှိတယ် ဟုတ်လားစာတော့ဒါကိုဘလောက်ပဲမျက်နှိုးမျက်နှိုးအဲ့ဒါတက်ပိုးပြီးတော့မျက်နှိုးတာတွေ့လာပြီအဲ့ဒါတက်ပိုးပြီးတော့နော်စိတ်ထဲမှာနော်ထက်သန်တာဖြစ်လာပြီဆိုရင်တစ်ချိန်လုံးကမျက်နှိုးခဲ့တဲ့အရာကို तू စွန့်နေတယ်ပေါ့နော်အဲ့ဒီသဘောပဲအဲ့တော့မေးတာပေါ့တတိသမီးကဘယ်မှာတော့ဆိုတော့ဒီလိုဒီကြောင်းပဲဗျာမျက်ရည်တွေနဲ့ရှောက်တယ်အထိန်တော်ဟာစပယ်မရှိလို့ဆိုတော့ဩထွက်ခဲ့ပါလို့ပြောပါပေါ့အဲ့ဒါနဲ့မထေမြတ်ကြီးကမိန်ရှိနေတာဆိုတော့ तू ထွက်လာပေါ့အိမ်ထဲကနေ အံ့ဩစရာအဲ့ဒါမထေမြတ်ရှိလေရောက်ရောဆပင်ရဲ့ငကိုပုံစံတိုင်းပြန်ဖြစ်သွားတယ်တဲ့ကဲဒါမျိုးတွေကြတော့ဘုန်းတို့အခြေခံတရားတရားနေမယ်နော်တချို့ဆိုရင်လည်းယုံညင်မှလည်းယုံရမယ်ပေါ့သို့တော်လည်းပဲတဘာဝဆိုင်အောင် အကြောင်းအကျိုးဆိုင်အောင်စဉ်းစားမယ်ဆိုလို့ရှိရင်နော် तू ဟာလုံနိုင်ခဲ့တဲ့အလုပ်တစ်ခုကိုနော်လုပ်ခဲ့တဲ့သူ့ရဲ့စိတ်စွမ်းအားရှိတယ်ပေါ့နော် ဒီဟာတွေကအံ့ဩစရာကောင်းတဲ့လက်လန်းမမီနိုင်တဲ့သဘာဝတရားတွေလို့ဆိုခြင်းတယ်ပေါ့ဟုတ်လားဒါစားတဲ့ဒါဒီတိုင်းမှတ်တမ်းတင်ထားတာပဲသူ့ရဲ့ဆံမဟာငကိုးအတိုင်းပဲပြန်ပြီးတော့ပဂရိတိုင်ရှိနေတယ်အံ့ဩတယ်ပေါ့နော်ဒါလေးကိုဘုန်းကပြောနေတာပါ နောက်တော့ဒီမထေရသူ့ရဲ့ရှင်ပြန်ဒီပြန်ရောက်တော့ဒီနေ့ဆုံးကဘယ်စားခဲ့တာတုံးရှင်ဘုရားတို့ဘယ်ဖုံးပေးခဲ့တာဆိုအဲ့ဒီမှာတထေသမီးအကြောင်းကိုပြောတဲ့အခါကျတော့ဘင်းကြီးကမိဖုရားမြတ်ဖို့လားခေါ်နေတယ်ဟောတောက်လျှောက်ဆက်ပြီးတော့ အကျိုးပေးတာပေါ့နော်အဲ့တော့ပြောရင်တာကဘာတော့နော်ဒါနာကောင်းမှုဟာဒီပြစ္ဆုတ်ပံမသေးခင်မှာကိုပဲသောတော်ကပြောခဲ့တဲ့အကျိုးကျေးဇူးတွေကိုဖြစ်ထွန်းစေနိုင်တယ်ကိုကတကယ်ကိုပဲထက်ထက်တန်တန်ကိုယ့်ရဲ့စိတ်ကနော်ဆွန့်လွတ်မှုမှာတကယ်ကိုပဲကြီးကြီးမားမားဖြစ်လာပြီဆိုလို့ရှိရင်အံ့ဩစရာကောင်းအောင်မယုံနိုင်လောက်အောင်ကောင်းကျိုးတွေကိုလည်းဖြစ်ထွန်းစေတယ်ဆိုတာလေးကိုတွေးမိဖို့ဒါလေးကိုပြောပြတာနော်ရိပ်ဖြတ်ထားတဲ့ဆင်မဟာ ပင်ကိုပဂတိအတိုင်းပြန်ပြီးတော့ဖြစ်သွားတယ်ဆိုတာအံ့ဩစရာကြီးပေါ့နော်ဟိုဟိုတို့မျက်လုံးလှူတဲ့ပါတော့ဇတ်တော်တစ်ခုရှိတယ်လေတိဝိမဲဟုတ်လားသူလည်းပဲမျက်လုံးပြန်ရတာဒါပေမဲ့အဲ့ဒီကြတော့ तू ကသစ္စာရဲ့အစွမ်းကြောင့်မို့လို့မျက်လုံးပြန်ရတာရှိတယ်ဟုတ်လားဒီမှာတော့ तू ကသစ္စာဆိုတာတွေဘာတွေတော့မပါဘူးနော်မထေမြတ်ကိုရှိခိုးဖို့ထွက်လာတော့ပင်ကိုပဂရိအတိုင်းဆပင်ဟာရှိနေတယ်ဆိုတာပဲပါတယ်နော်အဲ့လိုပြောရင်ဒါပါလဲ မပြစ္ဆုတ်ပန်ချမ်းသာကိုဘလို့ဖြစ်စေတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့နောက်စောတော့ညင်းမရတဲ့အကျိုးကျေးဇူး၄မျိုးနောက်ဆုံးကိုကထက်ထက်တန်တကယ်ကိုပဲစွန့်လွတ်မှုကိုကြိုးကြိုးစားစားနော်ဖြစ်စေနိုင်မယ်ဆိုလို့ရှိရင်အဲ့ဒါအံ့ဩစရာကောင်းတဲ့အကျိုးရလဒ်တွေကိုဖြစ်စေလိမ့်မယ်ဆိုတာကိုတွေးစီခြင်းလို့ဒါလေးကိုပြောပြတာဟုတ်လားအဲ့လိုဆိုလို့ရှိရင်ပြစ္ဆုတ်ပန်ချမ်းသာဒီလောက်နဲ့ပြီးအောင်နော်တန်တရားချမ်းသာဆက်ပြီးတော့ပြောကြမယ်ဘောဆက်ကြအောင်ပါဟိုတနေ့ညပြောတာရှိရလေဩတပနေည နော်လောကကိုကြည့်တဲ့နေရာမှာတလောကတည်းမကြည့်ရဘူးဥဘောလောကေအဝခတိလောကကိုနှလောကကြည့်ရမယ်လို့ပြောရတာမှတ်မိလားမသိပါဘူးနော်လောကလောကကြည့်ရမယ်ဆိုဘာလောကအခုလောကရဲ့နောင်တမလွန်လောကရဲ့အရင်တုန်းကနှလောကမကြည့်ခဲ့လို့အခုဆင်းရဲနေကြတာတချို့အခုနှလောကမကြည့်ဘူးဆိုရင်နောင်ဆင်းရဲကြအောင်မေဒါကိုတွေးရမယ်ဟုတ်လားအဲ့တော့ဒီတန်တရားနဲ့ပတ်သက်ပြီးတော့ဘုန်းဘုန်းတို့စဉ်းစားတဲ့နေရာမှာ ဒီဒါနာကောင်းမှုကိုလည်းပဲထည့်ပြီးတော့စဉ်းစားရမယ်ဒီချက်နဲ့ပတ်သက်ပြီးတော့လည်းပဲအလွန်လူသိများတဲ့အကြောင်းအရာတစ်ခုကိုပဲလိုရင်းလေးဘလို့လေးမြင်မလဲဆိုတဲ့အမြင်ကလေးအနှစ်ချုပ်ပြီးတော့ပြောကြည့်ဟုတ်လားအဲ့ဒီတုတ်တန်ကဘာလဲဆိုတော့သူမနာတုတ်တန်အလွန်ထင်ရှားပါတယ်ကောသလမင်းကြီးရဲ့သမီးပဲသူမနာမင်းသမီးဆိုတာဒီနေ့မြတ်စွာဘုရားကြီးသွားပြီးတော့ပြဿနာမေးတယ်ဘာမေးတော့မြတ်စွာဘုရားတဲ့ ဒါနာကောင်းမှုပြုခဲ့တဲ့ပုံကိုနဲ့မပြုခဲ့တဲ့ပုံကိုဟာရောက်ရဘဝတွေမှာသူတို့နှစ်ယောက်တူနိုင်မလားဆိုတဲ့မေးခွန်းတန်တရားမှာဒါနဟာဘလို့ချမ်းသာစေတယ်လဲဆိုတဲ့မေးခွန်းကိုဖြေတဲ့နေရာမှာဒီသုတ်တန်ပြောတာအရန်ကောင်းနော်ဒါနာကောင်းမှုပြုခဲ့တဲ့ပုံကိုနဲ့ဒါနာကောင်းမှုမပြုခဲ့တဲ့ပုံကိုဟာအဖြစ်ရဘဝကျင်လည်ရတဲ့နေရာမှာတူနိုင်မလားလို့မေးခွန်းကိုမေးတာဒီမေးခွန်းကအကြောင်းပဲမေးတာတော့မဟုတ်ဘူးနော်ကောသလမင်းကြီးရဲ့သားလေးနော်အထင်တော်ရဲ့သားလေးသားလေးနှစ်ယောက် နော်စကားပြောတဲ့အရွယ်မဟုတ်ဘဲနဲ့စကားပြောကြတာကြောက်တယ်နော်ဒီဇလန်းလေးကိုဟုတ်လားအောက်လို့ပြောကြတာတော့သူအရင်ဘုရားကတ္တပမြတ်စွာဘုရားလက်ကတငယ်ချင်းယဟန်နှစ်ပါးနောက်တစ်ပါးဒါနာကောင်းမှုပြုတယ်တစ်ပါးဒါနာကောင်းမှု မပြုဒါနာကောင်းမှုပြုတဲ့ယဟန်ကဘာလို့နတ်ဖြစ်တယ်ပေတဲ့အခါကျတော့ကောသလမင်းကြီးရဲ့သားလာဖြစ်တယ်ဒါနာကောင်းမှုမပါတဲ့ယဟန်နတ်ဖြစ်တယ်သေတဲ့အခါကျတော့ထိန်းတော်ရဲ့သားလာဖြစ်တယ်အဲ့ဒီမှာချင်းချင်းပြောကြဆိုကြတာကိုသိတော့ကြားရတော့အဲ့ဒီသုမနာမင်းသမီးကမြတ်စွာဘုရားကိုလာလျှောက်တယ် နော်ဒါနာကောင်းမှုပြုခဲ့တဲ့ပုဂ္ဂိုလ်နဲ့မပြုခဲ့တဲ့ပုဂ္ဂိုလ်ဖြစ်ရဘဝကျင်လည်ကြတဲ့နေရာမှာနော်တူနိုင်မလားအဲ့ဒါမြတ်စွာဘုရားမတူနိုင်ဘူးတဲ့ဒါနာကောင်းမှုပြုတဲ့ပုဂ္ဂိုလ်ပြုတဲ့ပုဂ္ဂိုလ်နှစ်ယောက်သေလို့နတ်ဖြစ်ကြပြီနတ်ဖြစ်တာချင်းတော့တူတယ်ဒါပေမဲ့အဲ့ဒီနတ်နှစ်နတ်နှစ်ယောက်မတူဘူးတဲ့ဘာမတူတာတော့အာယုဝဏဒုက္ခယတအာဓိပတိယအဲ့ဒီ၅မျိုးမှာမတူဘူးတဲ့အာယုဆိုတာအသက်နော်နတ်ဖြစ်ပြီဆိုနတ်တို့ရဲ့အသက် ဝန္ဒဆိုတာဆင်းဒုက္ခဆိုတာချမ်းသာယတဆိုတာအချမ်းရံကြော်စောအတိပတိယဆိုတာဘာတော့အစိုးရနော်ဘယ်နှမျိုးတော့၅မျိုးအဲ့ဒီ၅မျိုးမှာဒါနပါတဲ့နတ်တီဒါနမပါတဲ့နတ်ကို လွှမ်းမှုပြီးတော့တည်ရဲ့တဲ့ဆိုလိုတာတာတယ်ပေါ့အသက်ပူရှိတယ်ဆင်းပူလာတယ်ချမ်းသာပူကြီးတယ်နော်အချမ်းရံကြော်သောပူပြီးတော့များတယ်အစိုးရမှုပူပြီးတော့ကြီးမာတယ် တခါဌာနပါတဲ့လူနဲ့ဌာနမပါတဲ့လူနော်လူဖြစ်ကြပြီဆိုတော့တူလားဆိုတော့မတူဘူးဘလို့မတူတော့ဆိုဒီ၅မျိုးမတူတာပဲနော်ဒါနပါတဲ့လူကဒါနမပါတဲ့လူတဲ့အသက်ပိုရှည်တဲ့ဟောလူတွေကနော်တီလာဝဒအသက်ရှည်ကြောင်းလို့ပြောကြတာဒီမှာဒါကလည်းအသက်ရှည်ကြောင်းဆိုတာတွေ့ရတယ်နော်အာယုဝဏဒုက္ခယတအာတိပတိယပါဠိစကားလုံးလေးတွေလည်းရင်းနှီးအောင်မှတ်တယ်ဟုတ်လားလူမှာဖြစ်တဲ့အသက်လူမှာဖြစ်တဲ့အဆင်လူမှာဖြစ်တဲ့ချမ်းသာ ဟုတ်လားလူမှာဖြစ်တဲ့အချမ်းရန်ကြော်စောလူမှာဖြစ်တဲ့အဆိုးရခြင်းဒီငါးမျိုးမှာဒါနပါသောသူသည်ဒါနမပါသောသူကိုလွှမ်းမိုးပြီးတော့တည်တယ်တဲ့ဆက်ပြီးတော့မေးတယ်အဲ့ဒီသုမနာမင်းသမီးကမြတ်စွာဘုရားတဲ့အဲ့ဒီလူနှစ်ယောက်ဒါနပါတဲ့လူမမပါတဲ့လူပေါ့နော်ယဟန်ဖြစ်ကြပြီဆိုတော့သူတို့ယဟန်နှစ်ပါးတူနိုင်လားအဲ့တော့မြတ်စွာဘုရားမတူဘူးတဲ့အဲ့ဒါလေဘလို့မတူတာတော့လဲဟောသူကြတော့တမျိုးဟောတယ်သူလည်းပဲ၅မျိုးသောအရာဌာနတို့မှာဒါနပါသောယဟန်သည်ဒါနမပါသောယဟန်ကိုလွှမ်းမိုးပြီးတော့တည်နိုင်တယ် ငါးမျိုးသောယထာနာဘာတော့နော်စွမ်းသင်္ကန်းကြောင်းစေးပစ္စည်းလေးပါဟုတ်လားအဲ့ဒါစွမ်းဖုံးပေးရမယ်ဆိုလို့ရှိရင်ပဲလှူတဲ့ပုံကိုယ်တွေရဲ့တောင်းပန်ခြင်းကိုခံပြီးတော့ပဲဖုံးပေးရတာများတယ်တဲ့မတောင်းပန်မဲနဲ့အတောင်းပန်မခံဘဲနဲ့ဖုံးပေးရတာနေတယ်ဆိုတော့တပည့်တော်ကိုချီးမြှောက်သောအဖြစ်ဒီဆုံးလေးကိုဖုံးပေးပါဖေရသူများခါရတောင်းပန်ပြီးတော့ဆိုတော့လွယ်လွယ်ကူကူချမ်းချမ်းသာသာဖုံးပေးရတယ်ပေါ့နော်အဲ့လိုပဲသင်္ကန်းဆိုရင်လည်းတောင်းပန်ခံရပြီးမှပဲဝေ့ရတယ် နောက်ကျောင်းဆိုရင်လည်းတောင်းပန်ခံပြီးတော့မှပဲနေရတယ်ဆေးဆိုရင်လည်းပဲတပြို့လိုဆေးလေးအုံသုံးဆောင်ပါဖះဟောအဲ့လိုတောင်းပန်ပြီးတော့မှပုံဆောင်ရဒါတင်လားဆိုတော့မကဘူးတဲ့ဒီပိသက်၄ပါးရဲ့ပတ်ဝန်းကျင်ရဲ့ချစ်ခင်မှုမြတ်နိုးမှုတန်ဖိုးထားမှုနဲ့ဆက်ဆံတာကိုခံရတယ်။နော်အများရဲ့မေတ္တာပေါ့နော်။ဒီဒါနဓာတ်ကဖြစ်လျာဘဝမှာဒီဘဝတွေမကောင်းတော့ခုနကတော့ပြစ္ဆုတ်ပံမှာလည်းဗာပြောတာအများချစ်ရဆိုတော့အရင်ရှိရတင်ထားတာဟုတ်လား ခုဒီမှာကျတော့ဘယ်လိုတွေ့အောင်တန်တရားမှာကိုပဲပါတော့သူများချစ်ခင်မြတ်နိုးခြင်းဆိုတဲ့အကျိုးကျေးဇူးကိုရတာတော့ကံတရားတို့ရဲ့စမ်းကြယ်ပုံနော်ညနေရဘုံဘုံကဖះပေါ်သွားရင်လည်းပုံမော့ကြည့်ဂျိုတွေကြယ်တွေကိုလည်းစိတ်ဝင်စားတော့မော့ကြည့်တော့အော်အဝေးကြီးပါလားကိုကလည်းဘာမှမဟုတ်ပါလားနော်ကဘာဂျိုလေးပေါ်မှာတကယ်သေးသေးပေါ့နော်အဝေးကြီးလောကကြီးကကြယ်လိုက်တာဖြစ်နေရတယ်လဲစမ်းကြယ်လိုက်တာ စမ်းကြယ်လိုက်တာ ကြည့်ပါအောင်ဘာတွေဘလို့တွေဖြစ်နေတော့ကိုကလည်းအဲ့ဒီဖြစ်နေတဲ့ဖြစ်ချင်းတရားတွေတွေကကိုလည်းသဘာဝတရားတစ်ခုပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ရှောက်ပြီးတော့စိတ်ကတောင်စင်ရင်မရတွေးနေတာအဲ့ဒီအတွေးကိုလည်းပြန်ပြီးတော့မှတ်မိနေတယ်ပေါ့နော်အဲ့ဒီဟာတွေစမ်းကြယ်တာတဲ့တတ္တဝါတွေစမ်းကြယ်တာပို့ပြီးတော့စမ်းကြယ်တယ်မြတ်စွာဘုရားအဲ့လိုဟောတာရှိတယ်တတ္တဝါတွေဘာလို့စမ်းကြယ်တာတော့ကံစမ်းကြယ်တတ္တဝါတွေစမ်းကြယ်ရတယ် ကံဘာလို့စမ်းကြယ်တာတော့စိတ်စမ်းကြယ်လို့ကံစမ်းကြယ်ရတယ်စိတ်ကကောင်းခြင်းဆိုခြင်းမကောင်းမဆိုအမျိုးမျိုးစိတ်ကစမ်းကြယ်အဲ့ဒီစိတ်စမ်းကြယ်တော့အပြုအမူကံတရားတွေပြောတာဆိုတာတာကိုင်းတာတွေးတာတွေစမ်းကြယ်ရောအဲ့ဒါတွေစမ်းကြယ်ပြီးဆိုတော့အကျိုးရလက်တွေကလည်းစမ်းကြယ်ရောနော်ဟိုတနေ့ကရေသတ္တဝါတွေအကြောင်းဗီဒီယိုဖိုင်လေးကြည့်ဘလောက်စမ်းကြယ်တော့သတ္တဝါတွေဖြစ်နေတယ်နော်ရေသတ္တဝါတွေဆိုရင်ဒါ လူတွေဘလောက်ပဲအာကာသတွေအကြောင်းသိတယ်ပြောပြောဒီသမုဒ္ဒရာကြီးရဲ့အကြောင်းကိုဘယ်နှရာခိုင်နှုန်းမှမသိသေးဘူးလို့ဒီလိုလည်းပဲမှတ်သားဘူးတယ်ဟုတ်လားအဲ့တော့စမ်းကြယ်တာတွေစမ်းကြယ်တာတွေအဲ့ဒါလေးတွေကိုရှင်းပြီးတော့ဒါပါတော့တွေးရမယ်ပေါ့နော်အခုဒါနဲ့စေတင်တာနော်ဆွန့်လွတ်မှုနဲ့ရှင်တဲ့စိတ်ကနော်ကံတရားမှတစ်ဆင့်စမ်းကြယ်တဲ့အကျိုးပေးတွေကို ဖြစ်စေတယ်ဘာဘာနဲ့ဆက်ဆက်ပြီးတော့ပြောလိုက်တာတော့လူကြီးလူငယ်များတယ်ဆိုရင်ပြောတယ်နော် ဟုတ်လားအဲ့တော့ကိုကပေးခဲ့တယ်ကွာဆရာကိုလည်းမေတ္တာအခြေခံပြီးတော့ကိုကဖြစ်ခဲ့တာကိုပေးတာကိုယူတဲ့လူကတော့ဒေါသဖြစ်မလားဘယ်ဖြစ်မလို့မေတ္တာတွေလည်းပတ်ခဲ့တာနော်ပေးကင်းမှာဘာတွေလည်းပတ်နေတာမြင်ရတာမေတ္တာတွေလည်းပတ်နေတာမြင်ရတယ်ဟုတ်လားနှမျိုးချင်းမှာဘာတွေလည်းပတ်နေတော့ကြောက်နေတာလေနှမျိုးကြီးပေးရမှာကြောက်နေတာဟုတ်လားဒေါသချမ်းရနေတာမရှိဘူးလားကြည့်နော်မစ္စရိယရဲ့အကြောင်းတရားကိုလောဘနဲ့ဒေါသလို့ဒီလိုရှားပြထားတာလည်းရှိဟုတ်လားအဲ့ဒါပြောနေတာကဘာလဲ နော်တန်တရားမှာကျင်လေကြတဲ့နေရာမှာမတူနိုင်ဘူးဟုတ်လားနတ်ဖြစ်လည်းမတူဘူးလူဖြစ်လည်းမတူဘူးခုယဟန်ဖြစ်ပြီဆိုတာတောင်မတူဘူးတဲ့မင်းကိုဆုံးအောင်မေးတယ်အဲ့ဒီမင်းသမီးကလည်းတော်တယ်တော်ဆိုသူကလည်းအရိယာပဲလေဘာဆက်မေးတော့ဆိုတော့မြတ်စွာဘုရားတဲ့အဲ့ဒီဒါနပါတဲ့ယဟန်နဲ့ဒါနမပါတဲ့ယဟန်နော်တရားကျင့်လို့ယဟန္တာဖြစ်ကြပြီဆိုတော့သူတို့မျက်မှောက်ပြုတဲ့နော်သူတို့အာယုံပြုတဲ့ဒီဝိမု ക്തി ဒုက္ခဟုတ်လားဒီနိဗ္ဗာန်ချမ်းသာကိုရတဲ့နေရာမှာအဲ့ဒီ ယဟန္တာနှစ်ပါးရဲ့ချမ်းသာခြင်းကိုကွာနိုင်ပါသလားလို့မေးထူးခြားနိုင်ပါသလားအဲ့လိုမြတ်စွာဘုရားအဲ့ဒါတော့မထူးခြားတော့ဘူးတဲ့နောက်ဒါနပါတဲ့ပုဂ္ဂိုလ်မျက်မှောက်ပြုတဲ့နိဗ္ဗာန်လဲဒါပဲဒါမပါတဲ့ပုဂ္ဂိုလ်မျက်မှောက်ပြုတဲ့နိဗ္ဗာန်လဲဒါပဲဒီထိသူကမေးတာပေါ့နော်အဲ့လိုပြောချင်တာလေးကဘာလို့နာကောင်းမှုဒီပြစ္ဆုတ်ပံမှာဘလို့ချမ်းသာစေတယ်လေအဲ့ဒါပြီးတော့ခုဘာကိုပြောနေတာနော်တန်တရားမှာဘလို့ချမ်းသာစေနိုင်တယ်လေဆိုတာလေးကိုတွေးဖို့ဟုတ်လားဒါစာကကောင်းမှုရဲ့ နော်စာကားဆိုတဲ့မျက်နှိုးတိုက်တဲ့ဒီဥစ္စာပစ္စည်းရဲ့တန်ဖိုးတွေကိုဘုံဘုံတို့မြင်လေလေသူ့ကိုစုဆောင်းလိုစိတ်ရယူလိုစိတ်ပို့ပြီးတော့ထက်တန်ပြီးတော့လှုပ်ဖြစ်မယ်ပေါ့ဒီအကျိုးကိုရည်ရွယ်ပြီးတော့ဒါပြောနေကြတာပေါ့နော်အဲ့ဒါလို့ဆိုလို့ရှိရင်နိဗ္ဗာန်ချမ်းသာကိုဘယ်လိုရစီမလို့ဒါနာကောင်းမှုอ่ะဟာဒီဟာကြတော့နည်းနည်းလေးလေးနဲ့သွားပြီနော်ဒါနာကောင်းမှုနဲ့နိဗ္ဗာန်ချမ်းသာဘယ်လိုဆက်ဆက်နေသလဲဆိုတဲ့အပိုင်းပေါ့ဟို့တို့ အင်္ဂုတ္တပါဠိတော်ဧကနိပတ်ထဲမှာဩတခုသောတရားကိုပွားများမယ်ဆိုလို့ရှိရင်ဧကဓမ္မဘိက္ခွေဘာဝိတဘဟုလီကတော်ဧကန္တနေပိဒါယဝိဒါဂါယဏိရောဓာယဥပသမယအဘိညာယတံဘောဓာယနိဗ္ဗာနာယသံဝတ္တန်တိလို့အကျိုးကျေးဇူးခုနှစ်မျိုးဟောတဲ့ဒေသနာလေးတွေစုထားတာရှိဟုတ်လားဧကဓမ္မော နော်တခုသောတရားသည်ဘာဝီတော်ပွားများမယ်ဆိုရင်ဘဟုလီကတော်ကျိန်ဖန်များစွာကိုယ်တန်တန်မှာဖြစ်အောင်လုပ်မယ်ဆိုလို့ရှိရင်နံပါတ်1ဧကန်တနေပိဒါယတေချာပေါက်ဘဝရဲ့ပုံမှာညီးငွေတဲ့ညံမှန်ကန်တဲ့အမြင်ပေါ့နော်ညီးငွေတဲ့ညံကိုရမယ်ဝိဒါကာယတဲ့ဘဝရဲ့ပုံမှာဆွဲမဲ့မှုကင်းတဲ့အနေအထားကိုရောက်မယ်နိရောဓာယဒုက္ခချုပ်ငြိမ်းတဲ့အနေအထားကိုရောက်မယ်ဥပဒမာယနှလုံးစိမ်ဝမ်းငြိမ်းအေးတဲ့အခြေအနေတရက်ကိုရမယ် အဘိညာရတယ်နော်ဒီခန္ဓာ၅ပါးယုတ်တဏ္ဍသဘာဝတရားတို့ရဲ့မတည်မြဲမှုမကောင်းမွန်မှုတန်ဖိုးမဲ့မှုဒီအနိစ္စဒုက္ခအနတ္တကိုနော်ဝိပဿနာဉာဏ်နဲ့ထိုးထွင်းပြီးတော့သိမယ်တဲ့တန်ဖိုးတာရတယ်ဘောဟာဆင်းရဲမြတ်တာဖြစ်တယ်ဆိုတာပိုင်းပိုင်းနိုင်နိုင်ဒုက္ခသစ္စာကိုပိုင်းခြားပြီးတော့သိမယ်နော်သမုဒယသစ္စာကိုပိုင်းခြားသိပြီးတော့ပေးနိုင်မယ်နိရောဓသစ္စာကိုပိုင်းခြားသိပြီးတော့မျက်မှောက်ပြုနိုင်မယ်မဂ္ဂသစ္စာကိုပိုင်းခြားသိပြီးတော့ပါတော့ပွားများပြီးသားဖြစ်မယ်သစ္စာလေးပါးကိုသိမယ်မဲ့ဉဏ်ကိုရမယ်ပြောတာ နော်နိဗ္ဗာန်နာရတယ်နော်ဖူညံဖြင့်နိဗ္ဗာန်ချမ်းသာကိုဒီဘဝတွင်ချိန်ဖန်များစွာမျက်မှောက်ပြုပြီးတော့နေနိုင်ခြင်းကတဝတ္တန်တီဖြစ်ကုန်၏တဲ့အကျိုးကျေးဇူးဘယ်နှမျိုးတော့ခုနှစ်မျိုးအဲ့ဒါတခုသောတရားကိုပွားများမယ်ချိန်ဖန်များစွာပြုမယ်ဆိုရင်ဒီအကျိုးကျေးဇူးခုနှစ်မျိုးရမယ်တဲ့အဲ့ဒီတခုသောတရားဆိုတာကိုမြတ်စွာဘုရားအဲ့ဒီဘယ်နှမျိုးဟောဆိုတော့10မျိုးတောင်ဟောတယ်တရား10ဖို့စုထားတာပေါ့နော်အဲ့ဒါဘယ်ရစအောင်ဆိုတော့ဗုဒ္ဓနုတ္တတိဓမ္မနုတ္တတိသံဃာနုတ္တတိ နော်သီလာနုတ်တတိစာကာနုတ်တတိဟောအခုပြောတဲ့စာကာနုတ်တတိသူပါနေနော်ဒေဝတာနုတ်တတိနော်အဲ့ဒီထဲမှာဒီစာကာနုတ်တတိကိုထည့်ပြီးတော့ဟောတာသူလည်းတပါးအပါဝင်ပဲတော့ခုနတုန်းကစာကအကြောင်းပြောနေတာနော်အဲ့တော့စာကနုစာကနုတ်တတိဆိုတာစာကအနုတ်တတိပေါ့ဟုတ်လားစာကဟိုပါတော့အဖန်မအမှတ်ရတာကိုဆွန့်လွတ်ခဲ့တာကိုလှူဒန်းခဲ့တာနော်ကိုပေးခဲ့ကမ်းခဲ့တာတွေကိုပြန်ပြီးတော့တွေးပြီးတော့စိတ်ထဲမှာဝမ်းသာမှုကြည်နူးမှုဖြစ်အောင် ပြန်ပြီးတော့စဉ်းစားတာစဉ်းကျင်တာအဲ့ဒါကိုဘာခေါ်တော့စာဂါနုတ္တိအဲ့ဒီစာဂါနုတ္တိဟာနော်အကျိုးကျေးဇူးဘယ်နှမျိုးစီကိုဥတည်နေတာတော့ခုနှမျိုးစီကိုဥတည်နေတာနော်အဲ့တော့စာဂါနုတ္တိဖုံဖုံလို့ဖြစ်ဖို့ဆိုလို့ရှိရင်ကိုကနော်ကိုစွန့်ခဲ့တာကိုပြန်ပြီးတော့စဉ်းစားတဲ့ဘာဝနာဖြစ်ဖို့ဆိုရင်မစွန့်ခဲ့ဘဲနဲ့စွန့်ခဲ့တာကိုပြန်စဉ်းစားရမလားဒါနနဲ့ကင်းပြီးတော့စာဂါနုတ္တိမဖြစ်နိုင်ဘူးစာဂါနဲ့ကင်းပြီးတော့စာဂါနုတ္တိဖြစ်လို့မရဘူးဟုတ်လား ဒါကြောင့်ဒါနာကောင်းမှုဒီစာကကောင်းမှုနဲ့နိဗ္ဗာန်နဲ့ဘလို့ဆက်သွယ်နေတယ်လဲဆိုတာလေးကိုအဲ့ဒီဒေသလေးကိုအခြေခံပြီးတော့ဘုန်းတို့မြင်တတ်ဖို့မလိုဘူးလားလိုရနော်အဲ့ဒါလေးကိုပို့ပြီးတော့ဘုန်းတို့ ရှင်းအောင်ဒီစာကနုတ်တတိယနိဗ္ဗာန်ချမ်းသာကိုနောက်ဆုံးမျက်မှောက်ပြုနိုင်မယ်လို့ဟောထားတဲ့ဒေသနာလေးကိုပို့ပြီးတော့ရှင်းသွားအောင်နော်မဟာနာမတုတ်တံမှာပြောထားတဲ့စကားတွေနဲ့နော်ရှင်တွဲပြီးတော့ဘုန်းဘုန်းတို့စဉ်းစားကြည့်သင့်တယ် ဒါကြောင့်မဟာနာမသုတ်တံလေးကိုထပ်ပြီးတော့ပြောမယ်မဟာနာမသုတ်တံဆိုတာကမြတ်စွာဘုရားနဲ့ညီကိုဝမ်းခွဲတော်တဲ့မဟာနမင်းကြီးကမြတ်စွာဘုရားကိုမေးလို့ခေါ်တဲ့သုတ်တံပေါ့နော်မဟာနမင်းကြီးကမြတ်စွာဘုရားတဲ့အရိယာပုဂ္ဂိုလ်တွေဟာဘလို့နေခြင်းဖြင့်အနေများကြပါသလဲလို့မေးတာအရိယာဖြစ်သွားပြီမဉ္ဇဉ်ဖုန်ဉဏ်ရပြီဆိုရင်ဘလို့နေခြင်းနဲ့ဘဝမှာဘဝရဲ့လက်ကြံကိုအချိန်ကုန်စေကြသလဲ အဲ့လိုမေးတော့မြတ်စွာဘုရားနော်အနုတ္တိ6ပါးအဲ့ဒီမှာဟောတယ်အနုတ္တိ6ပါးဖြင့်အရိယာပုပုဂ္ဂိုလ်တွေဟာအနေများကြတယ်ဘုရားအနုတ္တိမြတ်စွာဘုရားရဲ့ဂုဏ်ကိုအဖမအမှတ်ရသူတို့ဘလို့နေတော့မြတ်စွာဘုရားအကြောင်းစဉ်းစားရင်းနေတယ်မြတ်စွာဘုရားရဲ့ဂုဏ်ဟုတ်လားနောက်တရားတော်ရဲ့ဂုဏ်တန်ဃာတော်ရဲ့ဂုဏ်ဟုတ်လားကိုဆောင်ထိန်ထားတဲ့သီလရဲ့ဂုဏ် အခုပြောနေတဲ့ကိုစွန့်လွတ်ထားခဲ့တဲ့ကိုစွန့်ခဲ့တဲ့စာကရဲ့ဂုံဒါကိုစဉ်းစားတယ်ပြီးတော့ဒေဝတာနုတ္တိနော်နတ်ပြည်မှာရောက်နေကြတဲ့နတ်တွေဟာနတ်ပြည်ကို ရောက်စေတတ်တဲ့အကြောင်း ကောင်းမွန်တဲ့ဓာတတိတွေရှိလို့ကောင်းမွန်တဲ့အကြောင်းတရားတွေရှိလို့နတ်ပြည်ကိုရောက်သွားတာငါမှလည်းပဲနတ်ပြည်ကိုရောက်စေတတ်တဲ့ကောင်းမွန်တဲ့အကြောင်းတရားတွေအများကြီးရှိတယ်လို့နတ်တွေကိုတက်တည်ရာထားပြီးတော့ကောင်းမှုရဲ့စွမ်းအားတတ္တိကိုစဉ်းစားတာ အဲ့ဒါပါခေါ်တော့တေဝတာနုဒတိဟုတ်လားအဲ့ဒီလိုမြတ်စွာဘုရားကအရိယာပုဂ္ဂိုလ်တွေဟာဒီဘာဝနာတရား၅မျိုးဒီအနုဒတိအဲဘာဝနာတရား6မျိုးအနုဒတိတရား6မျိုး ਨੇ အနေများတယ်လို့ခေါ်တဲ့နေရာမှာမြတ်စွာဘုရားသုံးနှုံးသွားတဲ့စကလုံးလေးတွေကိုတလုံးချင်းဘုံဘုံကပြောခြင်းတယ်အဲ့ဒီဥစ္စာနော်ဒီစာကကိုနော်ပြန်ပြီးတော့စဉ်းစားတဲ့အခါမှာဘယ်လိုမျိုးစိတ်ထဲမှာမြင့်မြတ်တဲ့သဘောတွေဖြစ်သွားတယ်လဲဆိုတာလေ ပုဏ္ဏစပရမဟာနာမအရိယတဘာကောအတ္တနောစာကအနုတ္တရတိတယ်နမဟာနံကိုဟောတာနော်အရိယတဘာကဖြစ်တယ်နော်အဲ့ဒီအရိယပုဂ္ဂိုလ်တွေဟာတဲ့အတ္တနောစာကအနုတ္တရတိအနုတ္တရတိကိုယ့်ရဲ့စွန့်လွတ်မှုကိုယ်စွန့်လွတ်ခဲ့တာကိုကိုယ့်ရဲ့စာကကိုသူဆင်ញင်တယ်ဘလို့ဆင်ញင်တော့တဲ့ဆင်ញင်ပုံလေးပါပြောထားတာဘုသူတ္တမှတ်ရမှာဟုတ်လားလူတိုင်းဒါနာကောင်းမှုပြုဘူးတာပဲလေအဲ့တော့ကိုပြုထားတာလေးကိုပြန်ပြီးတော့တန်ဖိုးတက်လာအောင်အသုံးချဖို့လိုတာပေါ့ဟုတ်လား ဒါစဉ်းစားပုံလေးကိုမြတ်စွာဘုရားထည့်ဟောထားတယ်။လာဘဝတ္တမေသူလက်တံဝတ္တမေ။အော်ငါအရတော်တယ်။ငါလူဘဝကြီးကိုရတာအရတော်တယ်။ဘာမှမဆိုငါဟာမြင့်မြတ်တဲ့ဒီစွန့်မှုဆိုတဲ့လုပ်ငန်းကိုငါလုံမိတဲ့အတွက်ကြောင့်ဒီအလုပ်ရဲ့အကျိုးဆက်ကိုငါရမှာ။ဒါကြောင့်မလို့ငါမှာအရတော်တယ်။ဟောဒီကစစဉ်းစားတာနော်။ဘယ်နှကြောင့်အရတော်တယ်လို့သူပြောရတော့တဲ့။ယောဟန်မေရှိရာမလပရိယုဋ္ဌိတာယပဇာယဝိကတမလမေရှိရေနစေတ္တတာ ငါဟာတဲ့မစ္စရိယတရားတွေနှမျိုးမှုတရားတွေအညစ်အကြေးတွေလွှမ်းမိုးနေတဲ့ဟောဒီတတ္တဝါတွေကြားထဲမှာဝိကတဝိကတမလမစ္စရိယနာစေတတ္တာအာဂရံအဂါရံအစ္ဆဝတာဝတာမိဟုတ်လားဆိုလိုတာကနှမျိုးမှုတွေလွှမ်းနေတဲ့လူတွေကြားထဲမှာငါနှမျိုးမှုကင်းတဲ့စိတ်ကလေးနဲ့ငါဟာအိမ်မှာနေနေတယ်သူစဉ်းစားပုံလေးနော်ဒါဆွန့်လွတ်တဲ့လူမှလည်းသူ့ဆွန့်လွတ်မှုကိုအာယုံပြုတ်ပြီးတော့စဉ်းစားတာဟုတ်လား လူအများစုဟာဗာနဲ့နေကြတာနှမျောဝန်တုမှုအညစ်အကြေးနဲ့နေကြတာတဲ့စကလုံးလေးကိုအတိအကျပြောမစ္ဆေရမလပရိယုဋ္ဌိတာယပဇာယမစ္ဆေရဆိုတဲ့အညစ်အကြေးတွေထကြွတောင်းကျမ်းနေတဲ့လူတွေကြားထဲမှာဟုတ်လားတတ္တဝါတွေဆိုအများစုကနှမျောမှုနဲ့ပဲနေတာအခုဟာလေးကိုစုပ်ထားတာပဲသူများထိမှကြောက်တယ်နော်ဟုတ်တယ်မဟုတ်လားအဲ့ဒီကြောက်ရင်မှုနဲ့နေနေတာစိတ်ကလေအဲ့ဒါသူစဉ်းစားတာလေ နှမျိုးမှုလွှမ်းနေတဲ့လူတွေကြားထဲမှာနှမျိုးမှုကင်းပြီးတော့ငါနေနေတယ်မုဒ္ဒစာကောလွတ်လွတ်စွန့်ပြီးတော့ပယတပန်ဒီစေးထားတဲ့လက်ရှိပြီးတော့ဟောတက်ကတော့တော့နောက်စွန့်လွတ်မှုမှာပျော်မွေ့ပြီးတော့အာစာယောကတောင်းရန်ခံလိုက်တဲ့ပုဂ္ဂိုလ်တယောက်အနေနဲ့ဒါနတံဝိပါကတော့တော့နော်ဒါနရဲ့တံဝိပါကလို့ဆိုတဲ့ဝေဖန်ခြင်းရဲ့ဒီတရားနှမျိုးမှာသူပျော်မွေ့ပြီးတော့ငါနေနေတယ်ဒါကြောင့်ငါရဲ့လူဘဝကိုရတာအရတော်တယ်ငါကောင်းတာကိုရအောင်ယူလိုက်နေတယ်ဒါကြောင့်ငါ အရတော်တယ်လို့စဉ်းစားတယ်တဲ့အဲ့လိုစဉ်းစားတဲ့အခါကျတော့ဒါဘာဖြစ်ပြီတုံးစာကနုဒတိဖြစ်နေပြီနော်အဲ့လိုစဉ်းစားတဲ့အချိန်မှာဘာဖြစ်တုံးယသမိန်မဟာနာမသမေအရိယတာဝကောစာကအနုတရတိနော်နေဝတ္တတသမိန်သမေရာကပရိယုဋ္ဌိတံစိတ်တံဟောတိတဲ့အဲ့ဒါလို့တဲ့အရိယတာဝကဖြစ်တဲ့ပုဂ္ဂိုလ်ဟာကိုယ့်ရဲ့စာကဆွန့်လွတ်မှုကိုစဉ်းစားနေတဲ့အချိန်မှာနော်ဒါကပရိယုဋ္ဌိတံစိတ်တံနာဟောတိ ຢာကထကြွတောင်းကြံသောစိတ်မဖြစ်ဘူးတဲ့။အော်တောအုပ်ကိုအမိပြုတ်ပြီးတော့ခိုးတွေဓမြတွေတောင်းကြံကြတာတွေရှိတယ်။ဟာအဲ့ဒီတောအုပ်ကစိတ်မချဘူးဓမြတွေတောင်းကြံတယ်။တခိုးတွေတောင်းကြံတယ်၊တကုံတွေတောင်းကြံတယ်။ဟုတ်လား။အဲ့လိုပဲဘုံဘုံတို့ခန္ဓာကိုယ်တောအုပ်ကိုလည်းပဲဘာတွေကတောင်းကြံနေတုံဆိုရာဂဒေါသမောဟကိလေသာတဘုံတွေကိလေသာတခိုးဓမြတွေကတောင်းကြံတယ်နော်။အခုဒါကိုသူကအဲ့လိုလေးတင်စားပြီးတော့ပြောတာပရိယုဋ္ဌိတဆိုတော့ထကြတောင်းကြံတယ် ဘဇူထကြောင့်တောင်းကျမ်းနေတာများတော့ဆိုတော့ຢာကဆိုတဲ့ဆွဲလန်းမှုဒေါသဆိုတဲ့မကျေနပ်မှုမောဟဆိုတဲ့အမှန်မသိမှုဒီတရားသုံးမျိုးခေါင်းဆောင်တဲ့တခိုးဓမြဟာထကြတောင်းကျမ်းတယ်တကယ်လို့ကိုကစာကနုဒ္ဓရီကိုစဉ်းစားနေတယ်ကိုစွန့်လွတ်မှုကိုခုနလေးလိုစဉ်းစားတယ်အော်ငါနှမျောတဲ့လူတွေကြားထဲမှာမနှမျောဘဲနဲ့ငါနေတာဒါကြောင့်ငါအရတော်လိုက်တာငါလွတ်လွတ်လပ်လပ်စွန့်လွတ်ပြီးတော့ဘာမှငါ ဟိုတောင့်တတဲ့ဟိုပြန်ရခြင်းတဲ့စိတ်နဲ့ပြတာလည်းမဟုတ်ဘူးနော်အဲ့လိုတတ္တဝါတွေပုံမှာမေတ္တာထားပေါ့ကိုတတ်နိုင်တဲ့လောက်လေးစွန့်တာလေးကိုကိုပြန်စဉ်းစားလိုက်တဲ့အချိန်မှာလိုဖြစ်နေတော့စိတ်အခြေအနေကຢာကထွားကြတောင်းကြတဲ့စိတ်မဖြစ်ဘူးတဲ့နော်နေဝတ္တအဲ့ဒီပုဂ္ဂိုလ်ရဲ့တန်တမှာရာဂပရိယုဋ္ဌိတံစိတ်တံဟောတိနော်ຢာကထွားကြတောင်းကြတဲ့စိတ်မဖြစ်ဘူးတဲ့နာဒေါသပရိယုဋ္ဌိတံစိတ်တံဟောတိဒေါသထွားကြတောင်းကြတဲ့သဘောလည်းမရှိဘူးတဲ့နာ မောဟပရိယုဋ္ဌိတံစိတ်တံဟောတိတဲ့ နော်အမှန်မသိမှုမောထကြတောင်းကျမ်းနေတာလေမရှိဘူးတဲ့ကင်ဘလောက်ကောင်းတော့လောဘဒေါသမောဟဘာဖြစ်နေတယ်လို့ပြောတာတော့ကင်းနေတယ်လို့ပြောတာမြင်အောင်ကြည့်ရမယ်နော်အဲ့ဒါလက်တွေ့လုပ်ကြည့်ပြီးတော့ဒေသနာကိုထောက်ခံနိုင်အောင်ကြိုးစားကြည့်ရမယ်ဟုတ်လားအဲ့ဒါမြတ်စွာဘုရားဘယ်လိုဆက်ပြီးတော့ပြောတော့ဥစုကတမေဝတတမေတမေစိတ်တံဟောတိစာကံအာရဘတယ်ဟာအလွန်သဘောကျတယ်ဒီစကားလေးကို အဲဒါလို့စာကကိုအာယုံပြုတ်လိုက်တဲ့အတွက်ကြောင့်တဲ့အဲ့ဒီပုံကိုရဲ့စိတ်ဟာဖြောင်းသွားတယ်တဲ့ဘာလို့ဖြောင်းသွားအောင်ဆိုတော့လောဘဒေါသမောဟမရှိလို့ဖြောင်းသွားတာစိတ်ကဘုန်းဘုန်းတို့စိတ်တွေကကောက်ကွေ့နေတယ်တဝေထိုးရင်ရထိုးပြီးတော့ရှုပ်ထွေးနေတယ်ဆိုတာလောဘဒေါသမောဟတွေရဲ့လက်ချက်ပေါ့နော်ကိုကစာကကိုအာယုံပြုတ်တဲ့အခါကျတော့စိတ်ကိုကောက်ကွေ့စေတဲ့လောဘဒေါသမောဟတွေကင်းသွားတဲ့အတွက်ကြောင့်မြတ်စွာဘုရားကဘယ်လိုပြောတော့ဥစုကတမေဝတတတမေတမေစိတ်တဟောတိစာကံအာရဘာ အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာအဲ့ဒီအချိန်မှာစာကကိုအာယုံပြုတ်ပြီးတော့ဖြောင်းတဲ့သဘောဖြစ်သွားတယ်စိတ်ကအလွန်ရိုးဖြောင်းတဲ့သဘောဖြစ်သွားတယ်အဲ့ဒါလှုပ်ကြည့်ရင်ခံစားလို့ရနိုင်လိမ့်မယ်နော်စာကကိုစဉ်းစားဆင်ခြင်လို့လောဘဒေါသမောဟကင်းတဲ့အခိုက်အတန့်မှာငါးစိတ်ကလေးကဖြောင်းနေပါလားရိုးသားနေပါလားဆိုတာကိုဘာလို့တော့ခံစားလို့ရတယ်ဟုတ်လား အဲ့ဒါကိုတဲ့ဥစုကတစီတော်ခောပနာမဟာမအရိယတဝကောလဘတိအတ္တဝေဒံလဘတိဓမ္မဝေဒံလဘတိဓမ္မုပတန်ဟိတံပါမောက်ဇံသဘောကြလွန်းလို့နော်အလွတ်တော့မကြည့်နိုင်ဘူးလေဟုတ်လားဒါလေးကိုတေချာရှင်းပြတယ်ဟုတ်လားအဲ့ဒါလိုစိတ်ကဖြောင့်သွားပြီဆိုလို့ရှင်သူဘာတွေရတော့တဲ့နော်လဘတိအတ္တဝေဒံအထဝေဒံလဘတိဓမ္မဝေဒံလဘတိဓမ္မဓမ္မုပတန်ဟိတံပါမောက်ဇံအကျိုးတရားကိုသိလို့ ဝမ်းမြောက်မှုကိုရရဲ့တဲ့ဒီအထဝေဒံဆိုတာသူကသူ့ရဲ့အတိပ္ပယ်လေးကိုရိုးရှင်းအောင်ဘုံဘုံတို့ပြောရလို့ရှင်ကိုဒီကောင်းတဲ့အလုပ်ကိုလုပ်လိုက်တဲ့အခါမှာဒီအလုပ်ကဘလို့အကျိုးဆက်တွေကိုဖြစ်မယ်ဆိုတော့ तू မြင်တယ်ပေါ့နော်ဒီစာလို့ပြောရင်တော့အ내ဒိဗေကိုသိပြီးတော့ဝမ်းမြောက်မှုကိုရတယ်လို့ပြောတယ်ဒါပို့ပြီးတော့တဘာဝကြကြရှင်းအောင်ပြောရရင်တော့ဘုံဘုံသဘောပေါက်တာတော့သူအကျိုးရလက်ကိုမြင်ပြီးတော့ဝမ်းသာတဲ့စိတ်နော်အဲ့ဒါကိုရတယ်တဲ့ နောက်လဘတိဓမ္မဝေယနော်အကြောင်းတရားပေါ့ကိုလှုပ်လိုက်တဲ့အကြောင်းတရားအလွန်ကောင်းတဲ့အကြောင်းတရားဖြစ်တဲ့အတွက်ကြောင့်အကျိုးတရားလည်းကောင်းတာပဲရမှာလေအဲ့တော့အကြောင်းတရားကောင်းတာကိုကြည့်ပြီးတော့လည်းပဲဝမ်းသာတဲ့စိတ်ဝမ်းမြောက်တဲ့စိတ်ကိုလည်းရတယ်တဲ့ဓမ္မုပတန်ဟိတံပါမောဇံအော်ဒီသဘာဝတရားတွေအကြောင်းအကျိုးတွေဆက်ဆက်ပြီးတော့ဖြစ်နေတဲ့တရားတွေကိုသိပြီးတော့လည်းပဲပါမောဇံစိတ်ထဲမှာဝမ်းမြောက်မှုတွေဖြစ်သွားတယ်စိတ်ကသိသွားတော့တာ စိတ်ကဘာဖြစ်သွားတာတော့တိတာနော်လောဘဒေါသမောဟကင်းတော့စိတ်ကဖြောင့်သွားတဲ့အခါမှာနော်အထဝေဒံလည်းပဲတိဟုတ်လားအကျိုးကိုကြည့်ပြီးတော့ဝမ်းသာတဲ့စိတ်အကြောင်းကိုကြည့်ပြီးတော့ဝမ်းသာတဲ့စိတ်ဓမ္မရဲ့တတိတွေကိုကြည့်ပြီးတော့နော်ဝမ်းမြောက်တဲ့စိတ်တွေဖြစ်လာတယ်တဲ့အဲ့လိုဖြစ်လာတဲ့အခါကျတော့ပမုဒိတတ္တပီတိဇာယတိတဲ့ဝမ်းမြောက်ပြီးဟေ့ဆိုလို့ရှိရင်နှစ်သက်မှုပီတိဟာနောက်ကနေတန်းဖြစ်လာတယ်ဟုတ်လားပီတိမနတ္တကာယောပတ္တမတိတဲ့ ပီတိဖြစ်လာပြီးနှစ်သက်မှုနှစ်သက်မှုနဲ့ပြည်နေတဲ့ဒီစိတ်ဟာနှစ်သက်မှုရှိလာပြီဆိုသူ့ရဲ့မိယာနော်ယုတ်ကာယနံကာယဒီကာယနှစ်ခုလုံးဟာပတ္တမတိငြိမ်းအေးသွားတယ်နော်စိတ်ကနှစ်သက်ပြီးပီတိလွှမ်းသွားပြီဆိုလို့ရှိရင်နော်ယူပကာယနမကာယနော်အပေါင်းစုနှစ်မျိုးဟာဘာဖြစ်သွားတော့ငြိမ်းအေးသွားတယ်တဲ့ပတ္တဒကာယောဒုက္ခံဝေရိယတိတဲ့ကာယငြိမ်းသွားပြီဆိုလို့ရှိရင်အဲ့ဒါချမ်းသာနေတယ်လို့ပြောရမှာအဲ့ဒါချမ်းသာပဲပေါ့ဆိုလိုတာနော်ချမ်းသာမှုကိုသူခံစားရတယ်တဲ့ ဒုက္ခိနောစိတ်တံတမာရိယတိချမ်းသာကိုခံစားတဲ့စိတ်ဟုတ်လားချမ်းသာနေတဲ့စိတ်တွေဘာဖြစ်ပြီတော့တမာရိယတိတည်ငြိမ်ပြီတဲ့အဲ့လိုမျိုးနော်နှစ်သက်မှုတွေနော်ငြိမ်းအေးမှုတွေချမ်းသာမှုတွေတည်ငြိမ်မှုတွေနဲ့နေနေတာကိုဘာခေါ်တော့ ਨੇ အယံဥစ္စတိမဟာနာမအရိယတာဝကောနော်မဟာနာမจิตသားမဟာနာအဲ့ဒါကိုအရိယအဲ့ဒီအဲ့ဒီအရိယတာဝကကိုဘလို့ခေါ်မလို့ ਨੇ ဝိသမကတာယဝိသမကတာယပဇာယသမပတ္တဝိရတိ မညီမျှတဲ့လောကကြီးမှာညီညီမျှမျှလေးနေနေတယ်တနည်းအားဖြင့်နော်လောဘဒေါသမောဟတို့ဖြင့်နော်လှုပ်ခတ်နေတဲ့လောကကြီးထဲမှာသူငြိမ်ငြိမ်လေးနေနေတဲ့လူတယောက်လို့ဆိုရမယ်တဲ့ပတ်ဝန်းကျင်နဲ့ရှင်းပြီးတော့ပြောတာနော် စာကနုတ္တိကိုစဉ်းစားလို့ကိုယ့်ရဲ့စာကကိုစဉ်းစားလို့စိတ်အစဉ်စဉ်အခုပြောရတာလေးတွေအသေးစိတ်ပြန်မပြောတော့ပါဘူးဟုတ်လားစိတ်အစဉ်စဉ်မြင့်လာလို့စိတ်မှာပီတိပတ္တိနော်ဒုက္ခတမာတိဖြစ်လာပြီဆိုရင်ဒီလူကိုဘယ်လိုဝေဖန်မလို့ဟုတ်လား မငြိမ်တဲ့လောကကြီးထဲမှာငြိမ်ငြိမ်လေးနေနေတာမငြိမ်တာနဲ့ငြိမ်တာနဲ့ဘယ်ဟာသက်တာမလို့ငြိမ်တာသက်တာပေါ့နော်လှုပ်ရှားတယ်ဆိုတာပင်မတဲ့သဘောရှိတာပဲလေတကယ်တမ်းကတော့ဟုတ်တယ်မို့လားဘုံတို့ခန္ဓာကိုယ်ကြီးတောင်လှုပ်ရှားလုံးအာကြီးသွားလို့ရှိရင်ပြီးရင်မတက်နိုင်တော့အဲ့ရတော့ငြိမ်လဲရတော့လေမငြိမ်လို့မရဘူးလေအမြဲတမ်းပဲလှုပ်ရှားနိုင်မှာတော့ဟုတ်လားလှုပ်ရှားရတာပင်ပန်းတာပေါ့နော်ပြောရဆိုရသွားလာရတွေးရကျင်ရအဲ့လိုပဲစိတ်ကလှုပ်ရှားနေရင်လည်းဒါပါတော့ပင်ပန်းတယ်ငြိမ်နေရင် तू ကတတ်တာဟုတ်လား အဲ့တော့မငြိမ်တဲ့လောကကြီးထဲမှာသူဟာဘာလို့ငြိမ်ငြိမ်လေးနေတာတဲ့တဗျာပိဇာယပဇာယအဗျာပိဇောဝိရတိတဲ့လောဘတွေဒေါသတွေမောဟတွေနဲ့အလွန်ပူနေတဲ့လူတွေကြားထဲမှာသူကအဲ့ဒီအပူမရှိဘဲနဲ့ငြိမ်ငြိမ်အေးအေးလေးချမ်းချမ်းသာသာလေးနေနေတာနော်အလွန်ကောင်းနော်ဒီဥစ္စာလေးဟုတ်လားနော်ပူလောင်မှုဆင်းရဲမှုတွေနဲ့နေနေတဲ့ကြားမှာသူကငြိမ်အေးမှုချမ်းသာမှုလေးနဲ့နေနေတာတဲ့ဟုတ်လား ဓမ္မသောတံတမပံတော်စာကနုတ်တိန်ဘာဝေတိတဲ့อืมဒီဟာကြတော့ तू อ่ะနော်ဓမ္မသောတရားလမ်းကြောင်းပေါ်တောင်ရောက်သွားတယ်လို့ပြောတာဝိပဿနာလမ်းကြောင်းပေါ်တောင်ရောက်သွားတယ်လို့ပြောတာသဘောပေါက်လားဘုံပြောတာနော်ဓမ္မသောတံတမပံတော်စာကနုတ်တိန်ဘာဝေတိဟုတ်လားဒါကြောင့်ဒီစာကနုတ်တိဒီစာကစွန့်လွတ်မှုကိုစဉ်းစားခြင်းဟာဘလောက်ထိစိတ်အစဉ်စဉ်မြင့်သွားတဲ့အနေအထားမျိုးကိုမြတ်စွာဘုရားဟောထားတယ်လေဆိုတဲ့ဒီဒေသနာလေးနဲ့ရှင်ပြီးတော့စောတော်က တစ်ခုသောတရားကိုပွားများလို့ရှိရင်အကျိုးကျေးဇူး9မျိုးရတယ်မယ်အဲ့ဒီအကျိုးကျေးဇူး9မျိုးထဲမှာနောက်ဆုံးအထုတ်ထိတ်နိဗ္ဗာန်ချမ်းသာမျက်မှောက်ပြုရမယ်လို့မပါဘူးလားပါတယ်နော်အဲ့ဒါလေးတွေကိုပိုးပြီးတော့ကြည်ကြဲပြန့်ပြန့်နားလည်ဖို့ဒီသုတ်တန်ထဲမှာဟောထားတာလေးနဲ့ဘုံဘုံတို့ချိရွှက်ပြီးတော့စဉ်းစားတရားဖြစ်အောင်ပြောပြတာဟုတ်လားอืมကြိုးစားပြီးတော့ရှင်းလိုက်ရတာအချင်းရစေတော့နော်အဲ့ဒါဘုံဘုံတို့ဒါပြစ္ဆုတ်ပန်ချမ်းသာတန်တရားချမ်းသာနိဗ္ဗာန်ချမ်းသာကိုဒါနာကောင်းမှုဟာဘယ်လိုမျိုးဖြစ်စေတယ်လဲဆိုတာလေးနဲ့ပတ်သက်ပြီးတော့ တော့နောက်ဆုံးနည်းနည်းလေးဒီဒါနနဲ့ပတ်သက်ပြီးတော့တိုက်တွန်းချင်တာလေးတစ်ခုကနော်သင်္ကုတ္တပါဠိတော်အထက်ကနိပတ်ထဲမှာနော်ဒါနကိုအစင်မြင့်မြင့်ပြုပုံမြတ်စွာဘုရားဟောထားတာတစ်ခုရှိတယ်ဒါနရှင်းမျိုးရှိတယ်ဆိုပြီးတော့အဲရှစ်ခုမြောက်မှာဗာပြောထားအောင်ဆိုစိတ်ဓာလင်္ကာရစိတ်ဓာပရိခါရတံဒါနံဒီတိနော်စိတ်ရဲ့အစင်တစားဟုတ်လားစိတ်ရဲ့အချမ်းအရာနေနဲ့ဘာစိတ်တုံးတမထဝိပဿနာနော်အလွန်ကောင်းတဲ့ဒီတမာတိတို့ပညာတို့ဒီစိတ်တွေကို လှပဖို့ဒီစိတ်တွေရဲ့အချံရံတွေနဲ့ဒီစိတ်တွေအားကောင်းဆိုတဲ့စိတ်နဲ့အနာကိုပြုရမယ်လို့လိုခေါ်တာရှိတော့ကိုကအဲ့လိုစိတ်နဲ့ပြုမယ်ဆိုရင်အဲ့ဒီပြုတဲ့ဒါနဟာတမထဝိပဿနာကိုဖြစ်နေတော့အားပေးနေတယ်ပေါ့နော်သုံးနှုံးထားတာလေးကနော်စိတ်တာလင်္ကာရနော်စိတ်ရဲ့အစင်တစားအစင်တစားဆိုပါအောင်အလှအစင်တဲ့သဘောပဲလေဟုတ်တယ်မဟုတ်လား စိတ်ကပရိခါရထံစိတ်ရဲ့အချမ်းအရံစိတ်တွေအချမ်းအရံရှိတော့ပါဆိုအာပိုတောင့်နေသဘောလို့အဲ့ဒါဘုံဘုံကကိုနားနေနားလေတယ်လို့စဉ်းစားကြည့်ရပါတော့နော်အချမ်းအရံဆိုရင်တော့ဘာဖြစ်မလဲချမ်းရံထားရင်အာတောင့်တာပဲဟုတ်လားအဲ့တော့ဝိပဿနာစိတ်တမာတိစိတ်တွေကိုပို့ပြီးအာတောင့်စွန့်လွတ်မှုနဲ့ဘာလို့တာထောက်ကန်ထားတဲ့သဘောပေါ့နော်အဲ့တော့ဒါနပြုတဲ့နေရာမှာအဲ့လိုစိတ်ထားမြင်ပြုနိုင်ရင်အဲ့ဒါအလွန်မြင့်မြတ်တဲ့ဒါနဖြစ်တယ်လို့အဲ့လိုဟောဟုတ်လားလက်ဘုံတို့မေကုံ၃ချက်မှာနှစ်ချက်ပြီးသွားပြီနောက်ဆုံးမေကုံကတော့နည်းနည်းပဲပြောတာပါနော် စာကဆိုတာဘာလဲနော်စာကစာကကဘလို့ချမ်းသာစေတယ်လဲဒါပြီးနော်အခုဘာပြောမှာတော့စာကဖြစ်အောင်ဘလို့လုပ်မလဲဆိုတဲ့အပိုင်းအဲ့ဒါတော့ယုံကြည်မှုနဲ့သိမြင်နားလည်မှုဒီတရားပညာပေါင်းပြီးတော့ကြိုးစားဖို့ပဲရှိဟုတ်လားနော်ဒီစွန့်လွတ်ခြင်းဟာကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေတယ်ခုပြောခဲ့ပြီနော်ကောင်းကျိုးချမ်းသာတယ်ဟုတ်လားအဲ့ဒါရဲ့ပုံမှာကိုဘလောက်ယုံမလဲဒါတွေကဘုရားဟောဒေသနာတွေမြတ်စွာဘုရားရဲ့တပ်မြုဒ္ဒညာကိုကိုဘလောက်ယုံမလဲဒါမြတ်စွာဘုရားအမှန်တိုင်းမြင်ပြီးတော့ပြောခဲ့တာတွေပဲလေ တော့ဒီဟာကိုကိုဘယ်လောက်ယုံမလဲအဲ့ဒီတရားတရားအားကောင်းရင်အားကောင်းသလောက်ဒီစာကလည်းပဲဘာဖြစ်သွားနော်အတက်သွားနိုင်တယ်အဲ့တော့ဒီဟာကိုကိုဘယ်လောက်ထိထွင်းဖောက်ပြီးတော့သိနိုင်မြင်နိုင်မလဲပညာပေါ့နော်ဟုတ်လားကံကံရဲ့ကျိုးစေတနာရဲ့စွန့်ရည်တတ္တိဘလောက်ဘယ်တိုင်းတာထိကိုမြင်မလဲဟုတ်လားယုံကြည်တာတရားတရားသိမြင်နားလည်တာကပညာတရားအဲ့ဒီတရားပညာဘလောက်အားကောင်းမလဲအဲ့ဒါကိုအခြေခံပြီးတော့ကိုဘလောက် ဒီစာကားကိုလုံမလဲဆိုတာပေါ့မှာမူတည်မယ်ပေါ့အဲ့တော့ဒီမှာစာကားဖြစ်ဖို့ဘုံဘုံတို့နော်စဉ်းစားစရာကောင်းတဲ့စဉ်းစားပုံလေးအလွန်ကောင်းတဲ့စဉ်းစားပုံလေးပေါ့နော်လှူခြင်းတန်းခြင်းစိတ်ပေါက်အောင်အဲဒါဟိုဆွန့်လွတ်ခြင်းစိတ်တန်ဖိုးရှိတဲ့စိတ်ရဲ့အည်အသွေးတစ်ခုကိုရအောင်လှုပ်ခြင်းစိတ်ပေါက်အောင်နော်စဉ်းစားစရာကောင်းတဲ့တုတ်တန်လေးဏီကုန်းချုပ်ပြောပြမယ်အဲ့ဒါမြတ်စွာဘုရားကိုနတ်သားတစ်ပါးလာပြီးတော့ရှောက်တယ် အဲ့ဒီနတ်သားရဲ့မြင်ကိုမြတ်စွာဘုရားနော်သဘောတူတယ်သဘောတူတယ်ဆိုတာမြတ်စွာဘုရားဘုရားဟောဒေသနာဖြစ်တယ်ပေါ့နော်မြတ်စွာဘုရားလည်းဒါဒီတိုင်းပဲလို့အတိမတ်ပြုလိုက်တယ်ပေါ့ဟုတ်လားနတ်သားဘာလျှောက်တုံဆိုတော့အရိဒသမိအာဃာရသမိယန္တိဟရတိဘာဇနံတန်တတ္တဟောတိအထာယနောဆာရှံတထတရှတိတရှတိအိမ်တအိမ်မီးလောင်ပြီဆိုလို့ရှိရင်အဲ့ဒီမီးလောင်နေတဲ့အိမ်တွေကတော့တန်ဖိုးရှိတဲ့အသုံးစာပါညာကိုဆွဲထုတ်နိုင်မယ်ဆိုရင်အဲ့ဒီဆွဲထုတ်နိုင်တဲ့ပစ္စည်းဟာကိုယ့်အတွက်အကျိုးရှိတယ်တဲ့ ဆွဲမထုတ်နိုင်ဘူးဆိုရင်အဲ့ဒါဟာမီးထဲပါသွားမယ်တဲ့ဒါအလွန်ရိုးရှင်းတဲ့ဥမာပါပဲဟုတ်လားအိမ်မီးလောင်ပြီဆိုရင်ထုတ်နိုင်တဲ့လောက်ရအောင်ထုတ်မထုတ်နိုင်ရင်ဘာဖြစ်သွားမှာတော့မီးထဲပါသွားမယ်အေဝံအာရိတကောလောကောသရာယမရဏိနဆာနိယတိတိဝဒါနေနဒိဏဟောတိသူနိဟတံအဲ့ဒီလိုပဲတဲ့ဒီခန္ဓာအိမ်ဟာမီးလောင်နေတယ်တဲ့ဘာမီးသုံးလဲနော်သရာယမရဏိနဆာဟုတ်လားအိုခြင်းသေခြင်းနော်ဒီမီးကလောင်နေတယ် ဒါကြောင့်မို့လို့ဒီဒါနာကောင်းမှုပြုခြင်းဆိုတဲ့နော်အသုံးကျတဲ့တန်ဖိုးရှိတဲ့အရာကိုဆွဲထုတ်ရမယ်ပေါ့ဆွဲမထုတ်လို့ရှိရင်ဘာဖြစ်သွားမှာတော့မိတဲ့ပါသွားတယ်ပြည့်စည်လို့အသုံးမကျဘူးဖြစ်သွားမှာပေါ့နော်ဒိဏံဒုက္ခဗလံဟောတိနာရိဏဟောတိတန်တတာစောရာဟရန္တိရာဇာနောအကြိတဟတိတတိနော်ပေးတယ်ဆိုရင်ချမ်းသာခြင်းအကျိုးကိုရတယ်တဲ့မပေးဘူးဆိုရင်အဲ့လိုချမ်းသာခြင်းအကျိုးကိုမရနိုင်ဘူးတဲ့ကိုယ့်ရဲ့ပစ္စည်းဥစ္စာတွေကိုတခိုးခိုးတာမျိုး နော်ဘရင်ကအစိုးရမင်းကတိမ့်သွားတာမျိုးမီးလောင်တာမျိုးနဲ့လည်းပျက်စီးသွားနိုင်တယ်တဲ့နော်အထအန်တေနဇဟတိတတိဒံသပရိကဟံဣဒတေညာယမေတာဝီဘုံစီထဆတတိထဆအဲဒါလေးကဒီဟာလေးကိုအဓိကစဉ်းစားသေးခြင်းတယ်နော်ကဲဘာတွေကြောင့်မှကုပစ္စည်းတွေကမပျက်စီးဘူးဆိုအောင်တောင်းနော်အထအန်တေနဇဟတိတတိဒံသပရိကဟံသေမင်းကခေါ်ပြီးသေရပြီဆိုရင်တော့နော်အချမ်းရံဒီအားလုံးနဲ့တကွ ဒီခန္ဓာကိုယ်ကြီးဟာဘာဖြစ်သွားပျက်စီးသွားပြီอืมမရဏမီးလောင်နေဆိုရင်အဲ့ဒါကိုပြောတယ်ဟုတ်လားပစ္စည်းတွေတော့သူ့သူသူရှိနေတာဒါဒီကိုယ့်ရဲ့လုပ်ပိုင်ခွင့်ဘာမှမရှိတော့ကိုယ့်ဟာမဟုတ်တော့ဘောနော်ကိုယ်နဲ့ဘာမှမဆိုင်တော့ဘောကြံရတဲ့လူဟာပဲပိုင်ရမယ်ဆိုင်ရမယ်ပေါ့ဒါကြောင့်မို့လို့တဲ့အေတဒိညာယမေတာဝိညာဉ်ရှိတဲ့ပုဂ္ဂိုလ်ဟာဒီအခြေအနေမှန်ကိုသိရမယ်သူလိုဒါဒီပစ္စည်းတွေကိုငါမစွန့်လဲပဲငါမလှူလဲပဲသေပြီဆိုတဲ့ဒါကြီးကငါဟာမဟုတ်တော့ဘူးသူလိုဒါက ဒါနနဲ့ဖြစ်အောင်စွန့်မလားဒါနနဲ့ဖြစ်အောင်မစွန့်လဲမင်းသေခြင်းနဲ့စွန့်ရမှာပဲဆိုတာကိုပြောတာသေရင်စွန့်ရမှာပဲလေအဲ့ဒီသေလို့စွန့်ရတဲ့အစွန့်ဟာဘာတန်ဖိုးရှိတော့ကို့အတွက်တော့ဘာတန်ဖိုးမှမရှိဘူးเนาะနောက်လူကသူအသုံးချတဲ့တော့တန်ဖိုးရှိမှာပေါ့ဟုတ်လားဆံမျိုးဦးကြီးကြကွဲမှာပါတယ်တော့ရွှေစည်းကုံကလှူပါအေးဟုတ်လားကြကွဲမှာပဲလှူတော့တာလေဟုတ်လားသေမှပဲဘာလို့တော့တာတော့စွန့်ရတော့တာပေါ့နော်အများစုကဒါကြောင့်အဲ့ဒါကိုပြောတာเนาะဒီအခြေအနေမှန်ကို နော်ကောင်းတဲ့စိတ်နဲ့မစွန့်လည်းပဲသေးပြီးတော့စွန့်ရမှာအဲ့ဒါကိုသိပြီးတော့ဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာဘုံစီထဆာသုံးလဲသုံးရမယ်တတိထဆာသူများကိုဝေတယ်မျှတယ်ပေးတယ်ဆိုတဲ့အလုပ်ကိုလည်းလုပ်ရမယ်တဲ့နော်ဓတ္တဝါဆာဗုဒ္ဓဝါဆာယထာနုဘာဝံအနန္တိတောတက္ကမုပေတိဌာနနော်သုံးလဲသုံးမယ်စားလဲစားမယ်လှူလဲလှူမယ်အဲ့လိုဆိုလို့ရှိရင်သူကကောင်းတဲ့ဘဝကိုရောက်မယ်အဲကောင်းတဲ့ဘဝရောက်တဲ့အခါမှာအနန္တိတောသူများမကဲ့ဘူးပေါ့နော်တကယ်လို့ကိုယ်ကပစ္စည်းတွေကိုရှာအောင်ရှာပြီးတော့ နော်သုံးုံပဲသုံးတယ်မပေးဘူးဆိုရင်သေရင်ဒါအထောက်ပံ့မဖြစ်ဘူးပေါ့ပစ္စည်းဥစ္စာကြောင့်သူအထောက်ပံ့သိမ့်မဖြစ်တော့ဘူးပေါ့နော်သူများကဲ့ရတာခံရနိုင်တချို့ဆိုရင်ရှာပဲရှာတယ်မသုံးဘူးလှူဖို့ဆိုတော့ဝေးရောဟောကိုကိုကိုတော့မသုံးဘူးလေအဲ့ဒါဘာဖြစ်ပြီတော့ကဲ့ရခံရတယ်ပေါ့နော်ဒါကြောင့်သူများကဲ့ရတာမခံရအောင်ပစ္စည်းကိုဘာလုပ်ရမလို့သုံးလဲသုံးရမယ်ပေးလဲပေးရမယ်ဟုတ်လားဒါဆိုလို့ရှိရင်အဲ့ဒီအလုံနဲ့တန်တဲ့အကျိုးရလက်ရပြီးတော့သူများမကဲ့ရတဲ့ နော်အကျိုးကျေးဇူးရောမရနိုင်ဘူးလားရနိုင်တယ်အဲ့တော့ဒီအမြင်လေးကိုဒါနေကုန်းချုပ်ပြောပြတာပါဟုတ်လားအဓိကတော့ချက်လေးရပါလေတော့ငါမစွန့်လည်းပဲတစ်ချိန်ကြတော့မစွန့်ရင်လို့မရဘူးစွန့်ရမှာဆိုတာဟုတ်လားအဲ့ဒါအဲ့ဒါအဲ့ဒါကိုမြင်ဖို့နော်သိချင်းတရားဒါမှမဟုတ်စဉ်းစားတဲ့စိတ်ကလွန်တန်မှုကြီးတာနော် तू ကဘက်စုံတောင်းစုံကနေပြီးတော့ကောင်းမှုတွေကို तू ကတွန်းနေတာ तू ကဟုတ်လားကင်ထားတော့နော်ပြောတာတွေကတော်တော်များနေပြီ ဂျားထဲမှာ line ပြတ်သွားလို့ဟာတိတ်ပြီးတော့မများဘူး line ကိုအကြောင်းပြလို့မရဘူးဟုတ်လားတဏှာကြီးရှိသွားပြီနော်အဲအဲ့တော့ဒီနေ့ဘာတော့စာကဥစ္စာပေါ့ဟုတ်လားစာကဥစ္စာနဲ့ပတ်သက်ပြီးတော့ဘုန်းဘုန်းတို့ဘယ်နှမျိုးတော့၃မျိုးပေါ့နော်စာကဆိုတာဘာလဲနော် စာကဘလို့ချမ်းသာစေတာလဲနော်စာကနဲ့ပြည့်စုံအောင်ဘုန်းတို့ဘလို့တွေးတော့ဆင်ခြင်ပြီးတော့စူးစမ်းပြီးတော့ဒီဥစ္စာပစ္စည်းကိုရှာကြမလဲဆိုတဲ့အပိုင်းကိုပြောတာဟုတ်လားပြန်ပြီးတော့ပြောခဲ့တဲ့အကြောင်းအရာတွေကိုအနှစ်မချုပ်တော့ပါဘူးတရားနည်းနည်းရှည်သွားတော့နော် ဒီလောက်ရှည်လိမ့်မလို့မထင်ဘူးဒီမဟာနန်သုတ်တံပြောရတယ်ပဲအသိစိတ်လေးပြောကျင်နေတာဟုတ်လားအရင်ကသိမကြံတော့တဲ့အချိန်မှာအဲ့ဒါပြောကျင်နေတာပြောကျင်တော့လဲပြောလိုက်တော့လဲကျင်တတ်သွားတာပေါ့နော်အဲ့တော့ကိုလှူထားတာလေးကိုပြန်စဉ်းစားရင်စိတ်ဟာအစင်းစင်ဘလို့မြင့်သွားတယ်လဲဆိုတာလေးကိုမြတ်စွာဘုရားရဲ့နော်အလိုတော်ကြပြောထားတာလေးကိုနော်နားလေစေခြင်းလို့အဲ့ဒါလေးကိုပြောလိုက်တာဟုတ်လားဒါကြောင့်မလို့စာကဥစ္စာစာကယတနာကိုနော် သာကဥစ္စာနဲ့ကြွယ်ဝအောင်ရှာဖွေစုဆောင်းနိုင်ကြတယ်။နော်သူတော်ကောင်းတွေဖြစ်ကြပါစေလို့ဆန္ဒပြုပြီးတော့နော်ဒီကနေ့ပြုလို့အထောက်အပ်တဲ့ဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မညံဖုန်ညံမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောပတ္တနာအောင်စု ပြုကြဂုံရာတတိ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 အရှင်ဖျားဖျားတည်းတော်တို့သည်ယနေ့ယခုပြုလုပ်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအဆုစုတို့သည်မဲ့ညံဖို့ညံမျက်နှိဗ္ဗာန်ကိုမျက်မှောက်ပြုရန်အာကောင်းသောအထောက်အပံ့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 သေးဝေငှပါ၏မြရကြ၍ကိုစိတ်နှပြကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေသောကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လုံးသာဓုသာဓု သာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လုံးသာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လုံးသာဓုသာဓု သာဓုအလုံးကိုယ်စိတ်နှပြချမ်းမှချမ်းသာကြပါစေဗျာ